ုံလာကြီးဘုရားနေဆိုပြီးတော့အထူးတလဲကုသိုလ်ကောင်းမှုတွေပြုကြအခွင့်အရေးတွေရတော့နေတရားနာတွေလည်းပဲတရားတရားဟောတဲ့တရားလာပြီးတော့နာကြဘာတရားဟောရမလဲဆိုဘုန်းကြီးတော်ဟောနေကြတရားအရှင်လည်းဟောရအောင်ဟောနေကြတရားကလည်းပฏิပဌာနာတုတ်ကဓမ္မာနုပါဒနာဓမ္မာနုပါဒနာ၅ပိုင်းရှိတဲ့နေ့ကလည်းပဲနောက်ဆုံးပိုင်း သစ္စာ၄ပါးရှိတဲ့အပိုင်းသစ္စာ၄ပါးထဲမှာလည်းနောက်ဆုံးဖြစ်တဲ့မေဃသစ္စာမေဃသစ္စာထဲမှာလည်းနောက်ဆုံးဖြစ်တဲ့သမာသမာရိမေခင်မေခင်ဖြစ်ပါတယ်နောက်ဆုံးအဲဒီမေခင်ဖြစ်ပါသမာသမာရိမေခင်တောင်းမှ၄ရက်လောက်လား၃ရက်လောက်ပဲရှိပါပြီဟောနေတာဒီနေ့တော့ပြင်အတိတ်ဘုတ်ပဲရှိပါတော့တယ်သမာသမာရိမေခင်မှာပထမဇာအကြောင်းပြောပြီးဒုတိယဇာအကြောင်းပြောနေတာ ဒုတိယမဟုတ်ဒုတိယဒုတိယလည်းပြောပြီးတတိယဇာအကြောင်းပြောတယ်အဲဒီတတိယဇာလည်းကဥပ္ပခါပါနဲ့ဒီဥပ္ပခါကလည်းမသားစရာကောင်းတာဥပ္ပခါအကြောင်းတွေဟောတာဒီလိုပါပဲဒိတိယသာဝိရာကဥပ္ပကကောသဝိဟာရတိမတော်သံသံနောယန္တာရိယာစေကံတိဥပ္ပကောတတိမဒုက္ခဝိဟာရီဒီတတိယဇာနာဥပတာပစ္စာဝိဟာရတိဒိတိယသဒိတိယောနိ ဝိရာဂဆက်ဆုပ်ခြင်းလွံ့မြောက်ခြင်းကြောင့်ဥပေကကောအငြင်းမြသုတိဖြစ်၍ဝိရတိနေသတ္တောမာယာတိဖြစ်၍သံဇာနောအတိဖြစ်၍ဥပေကကောအငြင်းမြသုတိဖြစ်၍ဝိရတိနေယံတံအကျဉ်တတ္တိဇံသမာရိနဲ့ပြည့်စုံသောပုဂ္ဂိုလ်ကိုဥပေကကော အမြင်မြရှုနိုင်ပါပေသည်ဘတော်အမတ်တတိကောင်းပါပေသည်ဘာဝဇာနောမှန်စွာသိပါပေသည်ဣတိသောအာစိကံတိအရိယာရိယာတကင်စင်မြတ်တိအာစိကံတိစီကျူးပြောကြကြလေကုန်သံတတ္တိယဇာနာထုဇောရှိသောတတ္တိယဇံဥပါဒံပိသာယဝုဝရတိမေ

ပီတိကိုလွန်မြောက်ပါတယ်တဲ့ပီတိကင်းအောင်အားထုတ်တဲ့ကပီတိကင်းသွားပီတိကင်းတော့ဘလားဆိုဒုက္ခနေကြတာခုကြည့်စိတ်ချမ်းသာမှုနဲ့စိတ်ငြိမ်သက်မှုပီတိမှုလေးပဲဒီခိုက်တာမှာဒီဇာကစိတ်တော့ချမ်းသာရှင်လန်းစိတ်ရှင်ပြီးတော့စိတ်ချမ်းသာပြီးတော့လည်းနေစိတ်ပီတိပီတိငြိမ်သက်ပြီးတော့လည်းဆိုတော့လည်းဝမ်းမြောက်ဝမ်းသာမှုတက်ကြွမှုလည်းမရှိဘူး

အကြံစီမစဉ်းစားရဘဲနဲ့ရှုမှတ်မှုလေးဝိတဝိစာရကတော့မသင်ကြဘူးဝိတဝိစာရအဲဝိတဝိစာရတွေမှာသိမ့်မွေ့သင်ကြဘူးအဲပီတိဝမ်းမြောက်ဝမ်းသာမှုတွေဝမ်းဝမ်းမြောက်မှုတွေအာရုံကြားသိချမ်းသာမှုတွေလည်းရှိအဲဒီကလုံးလာတဲ့အခါရောင်နဲ့ပီတိပဒတိတွေပြောက်သွားတဲ့အခါမှာရင်သက်တဲ့နဲ့ရှုမှတ်လို့ကောင်းပြီးတော့သိချမ်းသာမှုတွေနဲ့ဒီနည်းသိချမ်းသာတဲ့မှလို့လည်းကောင်းတဲ့စိတ်သမာဓိကလည်းပဲအဲငြိမ်သက်ပြီးတော့ဒီနည်း ဒုက္ခနေကြတာမတွေ့ဘူးအဲအဲ့ဒီသဘောမျိုးပါပဲကွာဒီတရားစာနှစ်တုံအာရမှုဝမ်းမြောက်မှုဒီဒီကလေးဝိရာကဆက်ဆုပ်ခြင်းလိုမျိုးသိတာဒီဒီစကားလုံးလာပြီဒီစကားလုံးလာတော့ဘတော်အမှားရသည်ဒီသံဃာနာသူဒီကိုဥပက္ခောသာအညီအညာလုံးတွေစုသည်ဖြစ်တယ်ဒီရတဲ့ဒီမျိုးညီမျှပဲရာတော့မကြံရဲကသူကမယုံမလို့ညီမျှပြီးတော့ရှင်း အဲဒီလိုသတိဉာဏ်နဲ့ပြည့်စုံပြီးတော့အညီအမျှရှိပြီးနေနိုင်တဲ့ပုဂ္ဂိုလ်အရိယာပုဂ္ဂိုလ်ရဲ့ကြီးကြတယ်ကြီးကျူဆိုအဲ့ဒီလိုပုဂ္ဂိုလ်ဘောအစဉ်တန်းပြည့်စုံတဲ့ပုဂ္ဂိုလ်ကြီးကျူတာပေါ့မသိတဲ့ပုဂ္ဂိုလ်ကလည်းကြီးကျူရမယ်ဒီလိုတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကြီးကြတာကိုယ်မှလည်းဒီလိုပြည့်စုံနေတယ်ဆိုတော့သူများတွေလည်းပဲဩဒီလိုတရားတွေရောက်ပြီးတော့ဒီလိုပြည့်စုံနေကြပါသေးတယ်လို့ဆိုတာကြီးကျူတာပဲ အခုဒီဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေကမိမိတို့အပညာလေးတွေရောက်လာတဲ့အခါကျတော့မိမိတို့ရောက်တဲ့ဉာဏ်မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရှိကျူးတယ်ဒီတရားတွေဒီလိုအားထုတ်ပြီးဒီလိုဖြစ်တာကောင်းပါပြီဒီလိုအားထုတ်ပြီးတော့ပြီးနေကြတာတော်ပါပြီတဲ့ဟုတ်ဒါပေမဲ့ဒါရပုဂ္ဂိုလ်ကလာပြီးပြောလို့ရှိရင်တော့သူပြောကြမလို့အဲ့ဒီမှာဆိုရင်တော့အဲ့ဒီလာပြောတဲ့ပုဂ္ဂိုလ်ကကိုယ်လိုပဲသင်တန်းတူနေတယ်လို့ကသိကျနိုင်တာပေါ့လို့ အဲလိုပဲပီတိတွေဒီဒီကနေ့ဝမ်းမြောက်ဝမ်းသာဖြစ်လို့ဒုက္ခနဲ့သံသာမှုတွေဖြစ်လို့ကျူးမမှုတွေကောင်းလို့ဥရပြညာတွေရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်များကိုယ်အားလည်းရောက်ပြီးပြီအဲဒါမှရောက်ဆဲရောက်ပြီးအဲလိုဖြစ်နေတယ်သူကလည်းဘယ်လိုဥစ္စာပြောလို့ရှိရင်တော်ပါပြီလူချင်းတကယ်လည်းဒီတရားလေးဒီလိုဒီလိုတွေ့နေတယ်တော်တာပါဟုတ်တခါဥရပြ ဥရိယကမူကောင်းတာတော့ဒီရင်တော့ရောက်နေတဲ့ပုဂ္ဂိုလ်ကြလဲဒါတိရှိရှိကြကောင်းတာကိုယ်လည်းဒီလိုပဲဒီဒီဝမ်းမြောက်ဝမ်းသာမှုတွေနဲ့ဒီတိုင်းနဲ့ဒါလည်းဒုက္ခလေးနဲ့သိချမ်းသာပြီးမှကလေးတွေသင်္ခါသင်္ခါနဲ့ပေါ်ပြီးတော့ဒါလေးသူသားတွေကြွတာကြားလဲပဲတော်ပါပြီလေဒီဒီဒီညမှာတခါတည်းနေမှုဝင်ညာလေးအသိဉာဏ်လေးတွေဖြစ်နေပါပြီလေဖြစ်နိုင်ပါပြီဆိုပြီးကြည့်ကြည့်ရတာအဲ့ဒါလိုပဲအခုဒီတတိယဇံရတဲ့ပုဂ္ဂိုလ်ရတတိယဇံ ရတဲ့ပုဂ္ဂိုလ်တွေအချင်းချင်းတို့ချီးကျူးကြတာကိုအရိယာအရိယာသခင်ရှင်များတို့အသိကန်းနေချီးကျူးပြောကြကြတယ်ကိုဘယ်နဲ့ပြောလဲဆိုတော့ဥပ္ပဒေသောပတိမှာဒုက္ခဝိဟာရီကြီးတတိမာတတိသင်္ကြီးပြုလို့ဥပ္ပဒေသောအမြင်များရှိသည်ပြုလို့ဒုက္ခဝိဟာရီဆန္ဒစွာနေလို့ရှိပါသည်ခင်ဗျားတို့ကလည်းမြင်ပါပြီဒီပုဂ္ဂိုလ်ကဘယ်တော်လဲဆိုပြီးတော့ဥပ္ပဒေ အဲဒီတတိယဇာရောက်ပြီးကြလာနေတယ်အဲဒီမှာဥပ္ပခါလေးအကြောင်းကိုပြောနေတာကိုဥပ္ပခါအကြောင်းကစရင်ဇမဘုဇင်ကသတ္တရဇံပါရီဆိုတဲ့အဲထောက်ဖို့ကိုဥပ္ပခါ7ပါးထဲမှာဥပ္ပခါ7ပါးထဲဝိပဿနာဥပ္ပခါတင်္ဂါရုပ္ပခါပါရီကပြောပြီးသွားတယ်ဘုံလုံးပြီးသွားပါပြီပထမနေ့ရတဲ့ နာဝိဝိပ္ပခါနဲ့ဝရဏုပ္ပခါကလည်းပြောပြီးသွားပြီအဲဒီဆာလွန်ပြမဆိုတဲ့တောက်ကူတွေကအဲတောက်ကူတွေကပြောလာတာဆာလင်ကဆာလင်ကဥပ္ပခါဆာလင်ကဥပ္ပခါလားလည်းပြောပြီးသွားပါဗျမဝိယဥပ္ပခါတော့ဒီနေ့ကတည်းကဗျမဝိယဥပ္ပခါပြောပြီးသွားမေတ္တာမေတ္တာအကြောင်းနေနဲ့သာပြီးတော့ကျိုးရပြောပြီးသွား။ယနေ့တော့ဘာဘာရောက်လာလဲဆိုတော့သာလင်ပြမဘုဇင်က

ပဒနုသင်္ခါရုကျွမှုညာဖြစ်သည်ဇာတ်တိုက်တရားနာနေတဲ့ပုဂ္ဂိုလ်တွေတော့ကြည်နေပါလေလား ဆိုတော့တခါကြာမှလာလာတဲ့ပုဂ္ဂိုလ်ကဘာမှသိမှမဟုတ်သေးဘူးသားဘာမှမဝိပဿနာလည်းဘာမှမသိဘူးသင်္ခါရလည်းဘာမှမသိဆက်တာပဲအဲ့ဒါတော့အဲ့ဒါကိုကြည့်အောင်လည်းမကျွမ်းနိုင်ဘူးသူကဒီဥစ္စာအမှန်တရားကောင်းတဲ့ဥစ္စာတွေပါပဲအဲဝိပဿနာသစ္စာတဲ့ဝိပဿနာသစ္စာဝိပဿနာရှင်ရှင်နိစ္စဒုက္ခအနာတ္တတွေခင်းလာတော့နိစ္စဒုက္ခအနာတ္တတွေစဉ်းရစဉ်းရပြီးတော့လိုက်ပညာနေပြီးတော့သူ့နဲ့ချက်တဲ့သဘောကျသွားတဲ့အခါမစဉ်းရင်တော့ဘူး အဲနိစ္စဒုက္ခအနတ္တတွေပြီးအောင်ပြီးအောင်လေးပြီးလိုက်တာဥပဒနိပိဿာဟုတ်တယ်သင်္ခါရုပ္ပကဆိုတာကတော့သင်္ခါရတွေကြောင့်ကြောင့်ဆက်ဆင်းနေကောင်းတာလည်းကြောင့်ကြောင့်ဆက်ဆိုးတာလည်းကြောင့်ကြောင့်ဆက်ပါဘူး။အဲပြီးရောပြီးရောညာလေးလာပြီးတော့သိပြီးရှုပြီးတော့သွားတယ်သင်္ခါရုပ္ပကညာအဲအနာကောင်းတဲ့ဥစ္စာတွေဒါလည်းပဲကိုယ်လည်းရောက်လို့ရအောင်မှမရောက်ရင်လည်းဒီဥစ္စာပြီးဖို့တော့တော်တော်ဆက်တာပဲဒီကတော်တော်ဆက်တယ်ပြန်မလွယ်ဘူး။လောဘုဒ္ဓရာတရားတွေညာမသိတော့ မသိတဲ့ပုဂ္ဂိုလ်တွေဟာနှလုံးမသွင်းနိုင်ဘူးဆင်ញင်မှုလို့ပြောတယ်လောကုတ္တရာမဟုတ်ဘူးလောကီတရားတွေလည်းပဲကိုမတွေ့ရင်ဘာမှမသိဘူးဝိပဿနာတွေသင်္ခါရုသူပြောတဲ့ဝိပဿနာပစ္စာတွေဖြစ်ပုံသင်္ခါရုပစ္စာဖြစ်ပုံကိုမတွေ့ဘူးရင်ဘယ်သိတယ်လို့ပြောနေတယ်လည်းဘာမှမသိဘူးဒီအရင်မပြောရတော့စောက်ရတော့ဆိုတော့မှကိုမစားဘူးသေးတဲ့ဟာဆိုရင်မသိဘူးသူတယောက်ကနေပြီးတော့သူသူဆန်းဆန်းနေစားတာလို့တကယ်အကြည့်ရတာတွေပြောမစားတဲ့ပုဂ္ဂိုလ်ကဘယ်သိနေမှာတော့သူကဘယ်လိုရတာကြည့်လဲမသိနိုင်ဘူးနားမလည်နိုင်ဘူး အဲကိုယ်တိုင်တွေ့မှသိနိုင်တာလေအဲဒါဒီဝိပဿနာသက္ခါနဲ့တင်္ဂါရုပ္ပက္ခာဒီရောကိုအားဖြင့်သိမှုဝိပဿနာဉာဏ်ပါပဲတဲ့သူယာထာနာလိုက်ပြီးတော့ငကူကွဲနေပါတယ်တဲ့ဝိပဿနာသက္ခါကဘယ်မှာဖြစ်တတ်တယ်ဆိုသမတနာဉာဏ်ကနေပြီးတော့ဥရိယပြညာပြောင်းတဲ့အခါမှာဖြစ်သမတနာကသုံးသဆင်ရင်လို့အားရတဲ့အခါမသုံးသဆင်ရင်မဲနဲ့နိစ္စဒုက္ခနာတာပြီးရုပ်ပြီးရုပ်ညာလေပြီးသွားနေတဲ့အခါမှာဝိပဿနာသက္ခါဖြစ် သင်္ခါရုပ္ပခါကတော့သင်္ခါရုပ္ပခါညာဆိုပြီးသံကိုကြည့်တယ်သူကဘုရားကြမှာရှိတယ်အဲ့ဒါနှစ်ခုကဝိပဿနာဉာဏ်ကြီးတဲ့ပဲတဲ့ဒီကူကတော့ဝိပဿနာသင်္ခါရုရှုမှုဉာဏ်ဖြစ်ပြီးသားမှတ်ရအောင်လားလေအဲ့ဒါအနနည်းနည်းတဲ့တရားတွေပါဒါပေမဲ့လို့ယောဂီပုဂ္ဂိုလ်တွေအနေနဲ့ကတော့လွယ်ပါတယ်သူကသိနေတယ်အော်လို့တော့ကိုယ်တိုင်အတွေ့အကြုံတွေရှိနေတာကိုသိနေတယ်သူက မပြောတာမဟောရရင်လည်းကြည့်ရမယ်သူ့ဥစ္စာသဘောကျနေတယ်ဒီလိုအားလေးတွေပဲဆိုပြီးနာဝီရိဝေရဏအရမဝီရိယုပိခာနဲ့ဝေရဏုပိခာဥပိခာနဲ့ကိုဒါနကုကတော့ဒီကိုကွဲနေတာပဲသူတို့ကတော့ဝီရိယကဝီရိယတခြားမယုံမလုံဝီရိယဖြစ်ဝေဒနာကလည်းအမြင်မြတ်ရှိတယ်ဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးအဲ

ဝေဒနာအရမှာမကြားွယ်ရသည်ဝီရိဝေဒနာအရမှာမကြားွယ်ရသည် ဘုဇင်ကသာလင်ဓမ္မဘုဇင်ကတတ္တသံပါရီအဲဒီ၆ခုအဲသူကသာလင်ဓမ္မဘုဇင်ကတတ္တသံပါရီသာလင်ဓမ္မဘုဇင်ကတတ္တသံပါရီသာလင်ဓမ္မဘုဇင်က တရကံပါရီ ပေခါဟောပြီးသားတယ်ဘုဇင်ကဘုဇင်ကုပေခါတတရတတရမိဇတတတမိဇတတဥပေခါဇာဇာနုပေခါဇာဥပေခါပါရီပါရိတုတ်ဒီဥပေခါအဲဒါ၆ခုရှိတယ်အဲဒီ၆ခုကတော့တေကိုဒီကူတဲပါပဲတဲ့ဒါကတော့မိဇတတ မစ္ဆတတတဘာက၆လက်ကွဲလေသည်သတ္တမစ္ဆတတစေလေးကလေးတခုတည်းပဲရာလေဆိုတော့သတ်သပြခွဲပြီးတော့ဟောတာအဲသာလိမုပိ္ပခာအဖြစ်နဲ့လည်းဟောထားတဲ့တမျိုးဇမဝိယရုပိ္ပခာအဖြစ်နဲ့လည်းဟောထားတယ်ဘုဇင်ဥပိ္ပခာအဖြစ်နဲ့လည်းဟောထားတယ်စသည်ဖြင့်၆ဌာနအမည်အမည်ဆောင်မျိုးနဲ့တတ်ပြီးတော့ဟောတာဒီကြေကိုကောက်လိုက်ရင်သတ္တမစ္ဆတတစေလေးပဲစေလေး52ပါးထဲမှာသူကတစ်ခုပဲအဲ့ဒါပဲရတယ်ဆရာမို့ မစ္စတတတဘာကထောက်ပြကွယ်လေပြီဆိုဆိုအောင်လားမစ္စတတတဘာကထောက်ပြကွယ်လေပြီမစ္စတတတဘာကထောက်ပြကွယ်လေပြီမစ္စတတတဘာကထောက်ပြကွယ်လေပြီ ကဓမ္မဝိပဇာဝဝိရာရုပိကဒီနှစ်ခုကဟောပြီးပါပြီနောက်ဟာ၄ခုနောက်၄ခုကလည်းပဲသိကျက်ချက်ကြမရှိပါဘူးဘုဇင်ဝိပိကလေးတစ်ခုဟောလိုက်ရင်နောက်ဟာတွေလည်းအတူတူပါပဲအဲဘုဇင်ဥပိ္ပခာဆိုတာဘုဇင်ခဏပါတဲ့ဥပိ္ပခာပါတယ်သတိတံဘုဇင်ဓမ္မဝိဇ္ဇာတံဘုဇင်ဝိရိယတံဘုဇင်ပိဋိတံဘုဇင်ပါတရိတံဘုဇင်သမာရိတံဘုဇင်ဥပိ္ပခာတံဘုဇင်ဘုဇင်ခဏဘုဇင် ဒီဝိပဿနာဉာဏ်နဲ့ဘုဇင်ခန္ဓာပါဘုဇင်ဆိုတာဘာလဲဆိုတော့ဘောဓိသင်္ခါရနဲ့ဘုဇင်ကဖြစ်လာတယ်ဘောဓိဘောဓိဆိုတာပြီးတတ်တဲ့ပုဂ္ဂိုလ်တတိယချင်းဒီကြောင်းဖြစ်တဲ့တရားပေါ့သင်္ခါဆိုတာကတော့အကြောင်းစိတ်ပိုင်းပေါ့ဘောဓိပြီးတတ်တဲ့ပုဂ္ဂိုလ်နဲ့သင်္ခါအကြောင်းစိတ်ပိုင်းစလိုက်တာတွဲလိုက်လို့ရှိရင်တော့ပြီးတော့သူအကြောင်းပြီးတော့သူအစိတ်ပိုင်း ပြီးတော့သူဖြစ်ခြင်းရဲ့ကြောင့်အဲဒါဘုဇတိဒီဘောဒီဘုဇတိပိဒာဤဒီကြောင့်ဘောဒီဘောဒီပိဒာလည်းဘောဒီခေါ်ဘာပိဒာတယ်လဲဆိုသစ္စာလေးပါးတရားတွေကိုသိတယ်သစ္စာလေးပါးတရားသိတဲ့ပုဂ္ဂိုလ်ဘောဒီခေါ်ဘယ်လိုပုဂ္ဂိုလ်လဲဆိုအာရဒဥပဒကပုဂ္ဂိုလ်ကစပြီးတော့ပဲ ဥရိယပြညာရောက်ပြီးတော့စပြီးတော့ဒီရင်ကပထမစပြီးတရားတော်ကတော့တရားတို့ကလည်းနာနဲ့ယုတ်ပြီးတာလဲဒုက္ခသစ္စာတရားတွေပါပဲဒါပေမဲ့အဲ့ဒါကိုသိရင်မသွင်းသေးဘူးသူကဘုရင်ဘုရင်ကသူကတော်တော်လေးအတမ်းမြင့်မှသူကသိရင်သွင်းဥရိယပြညာရောက်မှသူသိရင်သွင်းအဲပြစ်လိုက်ပြစ်လိုက်သဘောလေးတွေသိနေပြီဆိုရင်ဒီကျမှသူကဒုက္ခသစ္စာကသဘောပေါ်လာတာရှင်းသားကယုံနာသိုံများတဲ့ဒုက္ခသဘောသိမှပေါ်တယ် ပေါ်မှာပြစ်လိုက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ဘယ်အောင်ဆိုမှားလိုက်ကြောက်သွားဘာအောင်ဆိုမှားလိုက်ကြောက်သွားဘောလာလိုက်ဘောလာလိုက်ကြောက်သွားဒါရီမင်းကြီးဟောင်းနေမှားလိုက်ကြောက်သွားဘိန်းနေမှားလိုက်ကြောက်သွားမြင်နေမှကြောက်သွားကြားတယ်မှကြောက်သွားသိကူးတယ်မှကြောက်သွားနားတယ်ရှင်တယ်စသည်မှလည်းကြောက်သွားဝမ်းမြောက်တယ်မှလည်းကြောက်သွားဘာမစိုးကုန်တော့ပေါ်တိုင်းပေါ်တိုင်းမှကြောက်သွားတာကြီးတယ်ပဲပေါ်ကြောက်သွားတာကြီးတွေ့ရတယ်ဖြစ်ပေါ်ပြင်းကြောက်တိုင်းဖြစ်ပေါ်ပြင်းကြောက်တိုင်းဒီလိုတွေ့နေရတာ ဖြစ်ပြနေတဲ့တရားတွေကြီးပဲဒါတွေကနှိစ္စသာပြတခုမှမရှိဘူးဘုဒ္ဓနာတခုမှမရှိဘူးမူလပထမတော့ကတော့ငငယ်ရစပြီးတော့ကျော်တဲ့တကူတဲ့ကောင်နဲ့ပြီးနေတယ်ရှင်တော့သူကဘုဒ္ဓံဆိုအောင်းမရတာပေါ့လေငငယ်တွေကတွေကမြင်တာတွေနဲ့အခုမြင်တာတွေငယ်ကကြားတာတွေနဲ့အခုကြားတာတွေနဲ့တယောက်တည်းပဲအောင်းမိပြီးတော့ဘုဒ္ဓံနဲ့အနေအားဖြင့်သာယာစရာလို့ဖြင့် အခုရှုတဲ့အခါကာလကျရှုတိုင်းရှုတိုင်းဖြစ်ပြီးရင်ကြောက်တိုင်းဖြစ်ပြီးအသေးသေးကြီးအောင်းလည်းမရှိဖြစ်ပြီးကြောက်တာဒါတွေတွေ့တော့တကယ်ဆင်းရဲကြီးရဲ့နိဒစ္စရာသားကြအကုသတွေဘာကြည့်ဘူးဆိုပြီးတော့သဘောကျဒါကြောင့်အဲ့ဒီကစပြီးတော့ဘုဇတိဒီဘောရီယောဂီပုဂ္ဂိုလ်ဘုဇတိပြီးတဲ့ဤသူကြောင့်ဘောရီဘောရီအဲ့ဒီပြီးတယ်အဲ့ဒီကုရိယပြညာနဲ့ဘင်္ဂညာရောက်ရင်ပို့ပြီးတော့ဘောရီပို့ပြီးတော့ရင်းလာတာပေါ့

ဘောရိတာတိရောသူအင်ရောအကြောင်းဒီဘုဇင်ရောတိရောသူအကြောင်းတိရောသူအကြောင်းတိရောသူဖြစ်ပေါ်ရအကြောင်းတိရောသူဖြစ်တာဘာကြောင့်ဖြစ်ဒီတရားတွေနဲ့ပြည့်စုံလို့ဖြစ်တာတဲ့ဒီသင်္ကာစိတ်ပိုင်းနဲ့ပြည့်စုံလို့ဖြစ်တာဥပမာဆိုပါတော့တကယ်မရှိတာရုပ်ကိုကျင့်နေတာစိတ်သားရုပ်တစ်ခုလုံးစိတ်သားရုပ်တစ်ခုစိရောကတစ်ဆက်ဟုတ်လားစိရောကတစ်ဆက်လက်ကတစ်ဆက်ကိုယ်ကတစ်ဆက်ခေါင်းကတစ်ဆက်လုံး

အဲဒီ၆ခုအဲဒီအစိတ်ပိုင်းလေးတွေကလူရုပ်တစ်ခုချင်းအကြောင်းပဲလူရုပ်တစ်ခုကဒီစိတ်ပိုင်းတွေအကုန်လုံးဆုရတဲ့အခါမှာသူကပြစ်အဲလိုပဲသိတယ်ဆိုတာကလည်းဒီဘုဇင်9ပါးတရားတွေသိတဲ့အခါမှာပြီးတာဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကရှုတဲ့ရှုတဲ့ဒီဘုဇင်9ပါးတရားတွေနဲ့ရှုနေရတာမှားလိုက်လို့ရှင်အမှားရတာကတတိသတိတံဘုဇင်ကြီးကမှတ်လို့မကောင်းဘူး

ခုနပြောတဲ့ရှင်းမှုပြမှုလေးပြီးတာပေါင်းတယ်ဆိုပေါင်းတာလေးအစနဲ့ဆုံးတယ်ပိန်တယ်ဆိုပိန်တာလေးအစနဲ့ဆုံးတယ်တွေးတယ်ဆိုရင်တွေးတာလေးအစနဲ့ဆုံးတယ်မြင်တာလေးအစနဲ့ဆုံးတယ်နာတာကျင်တာကခဲတာလေးအပြတ်ပြပိုင်းပိုင်းလေးအစနဲ့ဆုံးတယ်ဖြစ်ပြီးရင်ပြောက်သွားရင်ဖြစ်ပြီးပြောက်ဒီလိုပြီးတာပဲအဲ့ဒါဒီဘုဇဂုဏဘာတရားတွေအကြောင်းညွှန်မှာဒီခုနှစ်ပါးထဲမှာပိဋိတော်ပတ္တိတော်ကတော့တစ်ခါတစ်ခါမပါပါဘူးသူတို့ကတော့မပါဘဲလည်းဖြစ်နေပါလေဒါမှမဟုတ်၅ပါးကတော့ပါတတိတံဘုရင်ကြည့်ရမယ်တတိမှတ်မရဘဲနဲ့မဖြစ်နိုင်ဘူး အဲဓမ္မဝိစီယသိတဲ့ဉာဏ်ပါရမယ်ဝိရိယအားထုတ်မှုပါရမယ်သမာဓိစိလိုက်တည်ခြင်းမှုပါနောက်ဥပေက္ခဆိုရင်ညပါလေပါဒီငါးဥကတော့မပါလို့ပေါ်တယ်ဒိဋ္ဌပြာပါလားပါတာတိကလည်းသူရှိတော့ရှိတယ်ရှိပေမဲ့ပါတာတိကသိနေတာပါတခါတခါမဖြစ်ဘူး။ဒါတရားမှဖြစ်တာ။ပီတိကတော့ဒါတရားမှဖြစ်တယ်။ဒါကလည်းရှိကုန်တယ်။ဥပေက္ခသာကို ဝိပဿနာဥပ္ပခါသားကိုသိတယ်လည်းဖြစ်တာကိုအဲဒီဒုက္ခကာလတွေပြီးမပါပါဘူး။ကာမဝိတေဒီကာမတွေကြားလာတာ။အဲအဲဒီခုနှစ်ပါးသောတရားတွေဟာသူ့ပေါင်းညီညွတ်ပြီးဖြစ်တဲ့အခါကာလကျွမှုလေးတစ်ခုတစ်ခုသာတယ်အောင်မြင်စွာဖြစ်ပြီးတော့ဖြစ်တဲ့ကလေးတွေပြီးသွားဒုက္ခသစ္စာတွေပြီး။သမုဒိယပယ်ခြင်းကိစ္စတွေလည်းပြီးပြီးတော့သွားတယ်နိရောဓဆက်ရောက်ခြင်းကိစ္စတွေပြီးသွားတယ်မေဃသစ္စာပွားခြင်းကိစ္စတွေပြီးသွားတယ်

ဘောဓိဆိုတာသိကြောင်းဖြစ်တဲ့တရားပေါင်းပဲသိတော့တရားပေါင်းသစ္စာလေးပါးသိတဲ့တရားပေါင်းသူ့ဝိတရားတစ်ခုတည်းနဲ့သိတာမဟုတ်ဘူးတရားတွေအပေါင်းဖွဲ့နေမှာပါ ကောင်းဖွဲ့ကအချင်းချင်းဝါချင်းတော့ဒီမှာခုနှစ်ခုပါအဲဒီ59ပါးတရားဒီ59ပါးတရားအပေါင်းစုမိတဲ့ခါမှသူကဒီလိုတခုတည်းပฏิတခုတည်းနဲ့မပြီးနိုင်ဘူးဓမ္မဝိဇ္ဇယဆိုတာညာတခုတည်းနဲ့မပြီးနိုင်ဘူးဝိရိယတခုတည်းနဲ့မပြီးနိုင်ဘူးသီတိပါဒရိတခုစီနဲ့ပြီးသမာဓိဥပေက္ခတခုစီနဲ့လည်းမပြီးနိုင်ဘူးအားလုံးဒီ9ခုအ ਨੇ သောအချင်း5ခုတခါတည်းစုမိတဲ့ခါမှလည်းပြီးအဲဒီတော့ဒီ9ခု5ခုတရားတွေကအသိစိတ်ကလေးတွေ သိတဲ့တရားအပေါင်းဖွဲ့ကြီးရဲ့အစိတ်တိုင်းပဲဘုမာကလခိုင်းသပွဲစသည်လိလနဲ့ဝတ္ထုကိုမှကြလူခုနှစ်ယောက်မှရတယ်ဆိုတာလူခုနှစ်ယောက်မှမှဒီဥစ္စာမှလို့ရတယောက်တည်းမှရင်မကြွဘူးနှစ်ယောက်မှလည်းမကြွဘူးငါးချောက်မှလည်းမကြွဘူးခုနှစ်ယောက်မှမှကြွခုနှစ်ယောက်မှဂျိုင်းနူဂျိုင်းနူခါတဲ့ညီညာတို့အပန်ပေးပြီးတော့မှလိုက်မှာဒါကြွတယ်အဲဒီလိုနေရာမှာဒီကလတိုင်းသပွဲလိလနဲ့ဝတ္ထုကို ကြွခြင်းရဲ့အကြောင်းပါဒီခုနှစ်ယောက်လုံးနဲ့ဆိုင်နေတယ်ခုနှစ်ခုစိတ်ပိုင်းတခါတည်းအကုန်လုံးပေါင်းလိုက်ပါကြွမှုဖြစ်တယောက်တည်းနဲ့မကြွငငါးချောက်လည်းမကြွခုနှစ်ခုလုံးမှကြွအဲ့ဒါလိုပဲအခုသစ္စာလေးပါးတရားပြီးမှုပါဒီခုနှစ်ပါးသောတရားတွေအနည်းဆုံး၅ပါးပေါ့အဲဒီတရားတွေသိပြီမှသာသိသွားတာဓမ္မဓမ္မမှာဘုဇ္ဇခုနှစ်ပါးတရားတွေသိပြီးတော့သိဒါကြောင့်ဒီအစိတ်စိတ်အပိုင်းလေးတွေဟာဘုဇ္ဇင်ကပဲဘောဒီ သိတဲ့တရားအပေါင်းဖွဲ့တယ်ကအသိပိုင်းမိတယ်ပြီးကြောင်းတရားအပေါင်းအသိပိုင်းမိတယ်ဒါကဘုဇင်တော်ခေါ်တယ်အဲဒီဘုဇင်ထဲမှာအခုဥပိ္ပခာသံမိုးဆိုလူအရေးကြီးပါတယ်ဥပိ္ပခာသံမိုးရှင်ဆိုတာခဏပြောတဲ့အတိုင်းတတ္တမိဇ္ဇတာစေတသိက်ကတတ္တမိဇ္ဇတာစေတသိက်

ဒီသောတရားအာကြည့်နေလို့ရှိရင်ဖြင့်အဲ့ဒီတရားကသွမ်းမိုးနေတာနဲ့ဒီပြင်တရားတွေကအလုံးလုံးမပြည့်ဒီကိလေသာကမှမလဲကျင်းရမှာကျင်းမှလည်းပဲသာအပွဲတစ်ခုတည်းမှာကျင်းမှလည်းပဲလူကြီးတယောက်ကနေပြီးတော့အခွင့်အရေးတွေသိယူပြီးအလုံးလုံးနေလို့ရှိရင်ဒီပြင်လူတွေလုံးကြမကြည့်လို့ပေါ့အဲ့ဒါလိုပဲဒီလိုလူတွေမှာပြောလည်းမပြောဘူးမပြောလည်းမပြောနိုင်ဘူးအဲ့ဒါလိုပဲဒီပြောက်တယ်ပဲသွမ်းမိုးပြီးနေရာကသူချေတယ်လုံနေလို့ရှိရင်ဒီပြင်ဟာတွေဘာမှအရာမရောက်ဘူးအဲ့ဒါလိုသူက ဗမ်းမြုပ်တရားတွေစိတ်စေတိတ်တရားတွေမှာလည်းအပေါင်းဖွဲ့အဲဒီအပေါင်းဖွဲ့တဲ့တစ်ခုတစ်ခုကလွန်းနေလို့ရှိရင်ဘာမှလွတ်လွတ်မပြေဘူးတရားထုတ်တဲ့အခါသရာတရားလွန်းနေတဲ့အခါရှိတယ်အဲသရာတရားတွေတစ်ခါတစ်ခါယုံကြည်မှုတွေညီညွတ်မှုတွေလွန်းနေတဲ့အခါမှာပြောနေတော့ဟောရှိမှုမမှုတတိတောင်မဖြစ်ဘူးအဲဒီစိတ်တိုင်းစိတ်တိုင်းယုံနာဖြစ်ဖြစ်တွေပဲပြီးတော့မလဲသူကညုံမှုတွေသရာတွေအာကြီးဖြစ်ပြီးတော့လွန်းနေတာနဲ့ဟောတာတရားဟာလည်းမတိုးတက်ဘူးဖြစ်

ပစ္စည်းမရှိတဲ့လူကလည်းပစ္စည်းမရှိတဲ့လိုက်တဲ့သူကလည်းပဲသာသနာရေးကိစ္စတွေဆောင်ရွက်ဖွယ်တနည်းနည်းနဲ့ဘာလို့ရမလဲဆိုတော့ကြောက်ပြီးတော့စဉ်းစားနေတယ်ဗရာတရားတွေရှိပစ္စည်းရှိတဲ့ဘုရားပစ္စည်းရှိတဲ့လိုက်သူကတည်းကကမ္မထာကြောင့်ဆောဖို့ဘာလို့ကိုညာလို့ကိုလူကိုတမ်းဖို့တွေတကကြောက်ပြီးတော့စဉ်းစားနေအဲဗရာတရားတွေအာရှိဘုသူဒ္ဓအသိနဲ့ရှိတဲ့ပုဂ္ဂိုလ်တရားဟောဖို့ရသူကြားနေတယ်သူကအားဟောမှပဲသာသနာပြုတယ်မှပဲကြောက်ပြီးတော့ကြားနေတယ်ဗရာတရားတွေသိကျဖြစ် အဲဒီသရာတွေအာကြီးဖြစ်နေတဲ့အခါမှာဉာဏ်ကမသိဘူး။ဘာဖြစ်လို့လဲ။သရာတွေလုံးနေလို့သရာလုံးနေတော့အသိဉာဏ်ကသရာနဲ့ပညာညီမျှသရာအာကြီးလို့ရှင်ဖြင့်ပညာကမသိဘူး။အခုလောကမှာလူအများအပြည့်ဆိုရင်သရာယုံကြည်မှုအာကြီးတာစဉ်းစားဆင်ခြင်မှုသိမှုရှိတယ်။ယုံကြည်မှုအာကြီးတဲ့ပုဂ္ဂိုလ်ကမစဉ်းစားဘူး။ယုံတော့တာပဲသူကတော့ အဲယုံကြည်ပြောတာကဘုရားပြောလဲယုံသူပြောလဲယုံပါတဲ့စဉ်လို့သူသနာပေါ်လာရင်ယုံဂိုင်းဆရာတွေပါရညာတွေလည်းယုံသူရတွေရောက်ပြီးယုံကြည်လာရှိတယ်အဲဒီလိုပါလေမစင်စားဘူးဖို့လို့မဟုတ်လို့ဒီပါယုံကြည်တွေကနေနှိုင်းချိန်ဘူးအဲ့ဒါတရားလုံးနေတာတဲ့အဲ့ဒီတရားလုံးနေတဲ့ပုဂ္ဂိုလ်ကအမှန်ကိုမရောက်ဘူးအမှန်ကြီးမဖြစ်ဘူးအပညာကအလုံးမလုံးနိုင်တော့ခုနက အသင်းဖွဲ့ပြီးအခုထဲမှာလူကြီးတယောက်ကနေကြောင်းမိုးတာလေကျွန်းကဘာမှလုံးမဖြစ်သလိုပဲအဲ့ဒါဘာမှလုံးမဖြစ်တော့ဘူးသမထဇံသုံးဟုတ်ပညာလုံးနေတာရှိရဲ့တဲ့ပညာလုံးနေကြတယ်ပညာကနေပြီးစဉ်းစားဆင်ခြင်မှုတွေများကိုယ်ဟာမယုံဒီဟာမယုံဒီကစဉ်းစားနေတာရှင်းငြိမ်နေတာရှင်းငြိမ်မှအကြည့်တော့ဘယ်ရောက်တော့ဝိသိကိစ္စရုံမှမှုတော့ရောက်သွားတယ်သူကအဲ့ဒါတရားပြက်တယ်တဲ့သူကပညာလုံးမြင့်တရားမရှိတော့ယုံကြည်မှုပြက်တယ်တဲ့စဉ်းစားဆင်ခြင်မှုအကြည့်ပါလို့ရှင်တယ်ယုံကြည်မှု ညီမျှနေပါယုံကြည်တယ်လားလို့ယုံကြည်မှသင်္ကြန်တယ်လားလို့သင်္ကြန်မှအသိနဲ့အသိညာနဲ့တရားနဲ့ညီမျှနေမှာဝိရိယနဲ့တမာရီပဲဝိရိယနဲ့တမာရီကလည်းတချို့ပုဂ္ဂိုလ်ဝိရိယကလွန်နေတာရှိတယ်ဝိရိယကလွန်ပြီးတော့မလားသင်္ကြန်ဌာနအာထုတ်ဘလိုအာထုတ်မဲ့ဒီလိုအာထုတ်မဲ့စသည်ဖြင့်စဉ်းစားဆန်းကြစကားတွေများနေတော့တမာရီမရှိဘူးစိတ်ကိုမငြိမ့်တော့ အဲ့လိုဖြင့်ဒါဝိရိယလုံးလို့တမာရီမဖြစ်တမာရီမဖြစ်တော့သူဝိပဿနာညာမတိုးတဲ့ဘူးအပြီးမကောင်းဘူးကျိုးပုဂ္ဂိုလ်ကတမာရီအားကြီးနေတယ်တနည်းအားမှာစိုက်ပြီးတော့ဒီနေတယ်သူကအယုံမပြောင်းအယုံမပြောင်းတော့သုခိုက်တာမှမြင်တာတွေကြားတာတွေအဲ့ဒါတွေသူမသိဘူးစစ်ပေါ်တဲ့တရားတွေမသိဘူးပြက်သွားတာသူမသိဘူးဒီခုသောအယုံမှာသူစိုက်ပြီးတော့ငြိမ်ပြီးတော့ဒီနေတော့တမာရီရောများညာမဖြစ်

ကျမ်းမာရေးများမှာလည်းသိအသာဟာရတွေပဲရှိတယ်။တရုပ်လုံးတွေသူကမျှပေးတယ်။ဒူဝိဒလွန်ကဲနေတာကိုမလွန်ရအောင်။ဒီသောတာလွန်ကဲနေတာမလွန်ရအောင်။ဒူဝိဒရော့နေတာမရော့ရအောင်စသည်ဖြင့်ညီမျှစီတဲ့အသာရတွေရှိတယ်။ဒီဆရာတွေဒီဝါရီကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကသင်လျော်တဲ့စီးရီစုပြီးတော့ဒီညီမျှအောင်ဓာတ်တွေညီမျှအောင်လို့သူပြုပြင်ရတာပေါ့။အဲလိုပဲသူကနံတရားတွေမှာလည်းညီမျှအောင်ပြုပြင်တဲ့တရားလေးသူကတစ်ခုပါတယ် ဥစ္စာတဲ့သတ္တမေတ္တာစေသိပဲသံယုတ်တရားတွေအညီမျှဖြစ်စေရတယ်အဲဒါသူ့သဘောပဲတဲ့သူ့သူ့ရဲ့အထက်ကညီမျှစေတဲ့သဘောပဲမျှပေးတာပဲသူကဘိုးဘက်လည်းမလိုက်နဲ့ဒီဘက်လည်းမလိုက်နဲ့ဘာနဲ့တူတယ်ဆိုလို့ရှိရင်ကလေးတွေကစားတာရှိတယ်ကလေးတွေကစားတာဟိုတုံးပေါ်မှာတုံချောင်းကြီးတင်နော်တုံးပေါ်တုံချောင်းကြီးတင်ပြီးတော့ဘာသာကားတွေမှလည်းပါပါတယ်အဲဒီမှာကျောင်းနဲ့ဖွာပြီးတော့နင်းထားတယ်ဒီကျုံ အဲ့တော့ဟိုဟိုတစ်ဖက်ကနေပြီးတော့ရှိနေလဲလို့ရှိရင်ထောင်ကြတာဟိုဘက်ကနေရှိနေလဲထောင်ကြတာမယ်အဲ့ဒီဟိုဘက်ဒီဘက်ညီမျှအောင်လို့သူကကြောင်းနေဟိုဘက်လေးပိုင်းဒီဘက်ကနေမျှပေးတယ်ဒီဘက်လေးပိုင်းဟိုဘက်ကနေမျှပေးတယ်သူစားမတ်တရနေတယ်ကြားတယ်အဲလှုပ်လိုက်လှက်လိုက်ညီမျှတယ်အဲညီမျှအောင်မလုပ်တတ်လို့ရှိရင်ဒါလိမ့်ကြရောပဲဒီသူကအဲ့ဒါလိုပဲဖြစ်ပေါ်တဲ့စိတ်စေတသိက်တရားတွေကိုညီမျှအောင်ပြုပြင်ပြီးတော့ပေးတဲ့ဥစ္စာ သာရမေဇာတာဖြစ်ပြီဥပိ္ပခါပဲတဲ့လားဒါဘုဇင်ဥပိ္ပခါအဲ့ဒါဥပိ္ပခါကညီညစေပြီတဲ့ဘုရားဆောင်းဖို့ဝေးတာပါဠိနဲ့တော့ပဲမှတ်လို့ရှင်တယ်ပါဠိဆိုတာပါဠိကျမ်းတတ်မှပြင်တာသမဝါဟိတလက္ခဏာဥပိ္ပခါဆိုချပြီးရင်ဗျာအဲ့ထင်မှုရတော့ဖဲအောင်မလို့ကြာမေ့ပါအောင်မယ်အဲသမာလိုရလို့လည်းပဲဥပိ္ပခါကညီညစေပြီဆိုတော့ပြီးတော့ ဥပေက္ခသာညီညစီတဲ့သဘောပဲသာမျိုးတရားတွေညီညစီတဲ့မှန်ပါပါအောင်လေးကြက်ကက်ကက်သားလေးဆိုတော့မှအောင်တော့ဥပေက္ခကညီညစီသည်တစ်ဖက်လိုက်တစ်ဖက်လိုက်ခြင်းပယ်ခွင်းလာသည် က္ခဆိုတာဟာညီမျှစီတယ်တစ်ဖက်ကလိုက်ခြင်းကိုပယ်ရတယ်ဟိုဘက်မလိုက်ဒီဘက်မလိုက်ပေါ့တစ်ဖက်ဖက်လိုက်သွားလို့ရှိရင်ခွန်းကဟိုကလေးကစားတဲ့ဝင်တုံမြင်တာလို့ပဲတစ်ဖက်လိုက်လိုက်ထောင်ကြတာပေါ့သူကဘယ်ဘက်မှမလိုက်ဖ ೇನೆ ညနေတယ်မတက်ရပြီလို့ရတယ်တစ်ဖက်လိုက်ခြင်းပယ်ခွင်းတာပြီတစ်ဖက်ပတ်ဗရာပညာနှစ်ခုမှဗရာပဲလည်းမလိုက်ပညာပဲလည်းမလိုက် ဝိရိယသမာဓိနှစ်ခုမှဝိရိယပဲလည်းမလဲသမာဓိပဲလည်းမလဲဟိုပဲလည်းမလဲဒီပဲလည်းမလဲလေကနေပြီးသူကမျှပေးတယ်ဟိုဘက်အာမြပိုင်းဒီဘက်ကနေမျှပေးဒီဘက်အာမြပိုင်းဟိုဘက်ကနေမျှပေးအဲဒီလိုတရားတွေတော့ဒီလိုပဲသရဝိရိယသာမဟုတ်သေးညာတွေလည်းပဲလွန်ကဲတာရှိတာသူတို့သိညာတွေကသိမရှင်းကြဘူးဟိုသရဝိရိယနဲ့သရနဲ့ပညာနဲ့ဝိရိယနဲ့သမာဓိနဲ့ဒီလေးခုကတော့သူကအဲဒါသင်ကြားတယ်သူတို့တစ်ခုလွန်ကဲနေလို့ကျင်သိတယ်ကြားတယ် တရားထုတ်ရမှာသူတို့တခုလုံးကဲနေမှာဖြစ်ဘူးဒါကြောင့်ကမ္မနာဆရာတွေကမင်းများစစ်စစ်စကားပြန်တရားလုံးနေတဲ့ပုဂ္ဂိုလ်အဲ့ဒီတရားရော့သွားအောင်လို့ဟောရတယ်ပြောလို့ပြုလို့များသိပြအောင်လို့တခါတခါပြောရတယ်သိပြတော့မှသူတရားရော့သွားတော့လို့လုပ်ရတယ်တို့ပညာဆင်ញင်မှုတွေလုံးနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်လည်းပဲပြောရတယ်ပညာဆင်ញင်မဆင်ញင်မဲနဲ့ရှုုံလေးရှုနေကိုရအဲရှုုံလေးရှုနေကိုရပြောရတယ် အဲဒါပြောလို့မရလို့ရှိရင်လည်းအဲဒါပညာလုံးနေတာနဲ့တရားမတည့်ဝိရိယလုံးနေတဲ့ပုဂ္ဂိုလ်လည်းဝိရိယလျှော့ခဲ့ရတယ်နေတော့တမာရီအာကြည့်နေတဲ့ပုဂ္ဂိုလ်ကလည်းပဲတမာရီတမာရီအာရော့သွားအောင်လည်းသူအာယုန်လေးမမရသေးဘူးညံမဲကြောက်ခိုင်းရတယ်လို့ကျွထိုင်းပြီးတခါတည်းတစ်ချိန်နဲ့တစ်နေရာနဲ့ဝုတ်ပြီးတော့မှနေတော့တမာရီတွေများနေတော့အာယုန်လေးချမ်းပြီးတော့ထိုင်ပြီးမှကြံလဲဒီကိုယ်လုံးဝင်ပဲချပြီးမှထိုင်ရတယ်တမာရီအားများနေတဲ့အခါမှာဟိုကထိုင်နေစီးတယ်ထိုင်နေစီးတယ်မှလိုက်တော့ ဒီနေရာထဲမှာဆိုလွယ်လေးပဲဒီမှာကောင်းနေပင်နဲ့ဒါလေးတွေမှနေတယ်လွယ်တယ်ပြည့်ရပြည့်တဲ့ဒီနေရာထဲမှာနေသိလွယ်တယ်ကြောင့်ညမဆက်ရဝိရိယမပါဝိရိယအာမပြုသမာဓိအာမရအဲဒီလိုခါကြတော့ဒီကိုယ်လုံးကိုကြမှာတယ်ဆိုင်နေပြည့်တဲ့ဒီနေရာမှလည်းနောက်တစ်ခါထိုင်နေပြည့်ရပြည့်တဲ့နေရာဆွေးမှလည်းနောက်တစ်ခါထိုင်နေပြည့်တဲ့နေရာဆွေးမှလည်းဒီကိုယ်လုံးကိုကြမှာဒါပေမဲ့လို့ဒီလိုဖြန့်တာကလည်းဟိုအစကစားအာထုတဲ့ပုဂ္ဂိုလ်တွေ အာရုခါစားအဲ့ဒါသွားလို့ရင်တမာရီမှမရှိသေးပဲနဲ့ဝိရိယသွားလုပ်လို့တခါတည်းပြက်ကြောပဲသူကသူကသူ့ညာနဲ့သူဆန့်ရတယ်ဘယ်နေရာကြီးကျမှပိုကောင်းလဲဆိုလို့ရှိရင်ကောင်းတာကသူကဘိုးအထက်ပင်ကညာကြီးကျမှအဲ့ဒီတော်တော်ကြီးထရောက်တော့မှကောင်းပါတယ်သူအဲ့ဒီခါကျတော့ဆန့်လို့လည်းတမာရီလည်းမပြတ်ပါဘူးသူကအဲ့ဒီခါကျတကူလုံးဆန့်လိုက်လို့ရှိရင်တခါတည်းပြန်ပြီးသွားတာဆင်းပြီးတော့တကူလုံးကခြေောက်ကနေကောင်းကောင်းကနေခြေောက်တကူလုံးအတွင်းအပြင်အနာပြတဲ့ခါတည်းအကြည့်ကလေးတွေ ခိုင်တာရောက်လဲရှိတာရောက်လဲရှိတာရောက်လဲရှိတာဟိုရှိတာရောက်ပြီးရှိတာတနည်းအားတနည်းကုကုပြီးတော့သွားကြပြီးလေးညအမှန်ကောင်းတယ်လေတနည်းအားတနည်းကလည်းဒါပြီးပြင်ဟိုဟာပြီးဒါပြီးပြင်ဟိုဟာပြီးတခါလေကုကုပြီးတော့သွားနေတယ်အမှန်ကောင်းတယ်အဲဒီတော့သမာဓိအားကြီးနေတဲ့ပုဂ္ဂိုလ်တွေမှာဝိရိယအားပါလာအောင်ရှံ့ပြီးတော့ပြရပညာလိုပါတော့ဆောင်းရတဲ့လမ်းပြရတယ်လူပြုကျင်ပြရတော့သုသာယိဒီကပိတုတဲ့ဆိုတာအဲဒါညောင်းလို့လုပ်ပေးတယ် အဲဒီညတဲ့ခါကာလကြတော့ဘယ်မှမလွန်ဘူးသမာဓိလည်းမလွန်ဘူးဝိရိယလည်းမလွန်ဘူးညာလည်းမလွန်ဘူးသဒ္ဓါလည်းမလွန်ဘူးညာပြီးပြီးုံလေးလိုက်အဲ့ဒါဘယ်ခါမှသင်ကြတော့ဆိုရင်ဥရိယဝိရညာမှတ်ကောင်းမှသာလေအဲ့ဒီကစပြီးသင်ကြတယ်။ကျောင်းညမစိရပဲအပိကလေးတစ်ခါလဲပေါ်ရတယ်။ဟာကြိုက်ဟိုဘက်မလို့ဒီဘက်မလို့ဟိုဘက်မလိုက်ဒီဘက်မလိုက်တခါလဲပြီးအောင်ပြီးအောင်လေးသွားတာ။ အကောင်းဆုံးကဘယ်ကြမှာကောင်းလဲဆိုသင်္ခါရုပ္ပခါကြမှာပိုကောင်းတယ်ဥပ္ပခါတာမို့လဲအဲဒီကြမှာတောင်းကြမဆိုင်ပဲနဲ့ပြီးအောင်ပြီးအောင်သွားအဲဒါဥပ္ပခါကညီညစေပြီတဲ့တစ်ဖက်လိုက်ခြင်းပဲခွင်းတာလေတစ်ဖက်ကဟိုဘက်ဒီဘက်လိုက်ခြင်းဘယ်ဘက်ဘယ်ကြားဘက်မှမလိုက်ဘူးတဲ့ဒါပဲတမ်းလိုက်ပညာပဲလည်းမလိုက်စသည်ဖြင့်ဘယ်တရားပဲမှမလိုက်ဘူးသက္ခပါတုပ္ပစေရာရတာသက္ခပါတုပ္ပစေရာရတာ သက်ခပါဒဆိုတာတစ်ဖက်လိုက်သက်ခတစ်ဖက်နဲ့ပါဒအကျတစ်ဖက်တစ်ဖက်ပါလိုက်တစ်ဖက်ပါလိုက်ခြင်းကိုသူပြစ်စီတာသက်ခချင်းရာသသူကိစ္စကြည့်တယ်သူ့လောက်ကဒါပဲသက်တာမလိုက်ဘုဘက်မလိုက်ဘူးဒီဘက်မလိုက်ဘူးဘုဘက်မလုံးဘူးဒီဘက်မလုံးဘူးသူကအလုံးလို့တာသူ့အလုံးပဲတဲ့သက်ခပါဒုကိစ္စရာရာသတစ်ဖက်ပါလိုက်ခြင်းကိုသက်ခချင်းကိစ္စကြည့်တယ်တစ်ဖက်လိုက်ခြင်းပဲခွင့်ရသည် နဲ့ဆောင်ဖို့သူပါရီနဲ့လို့မှတ်လို့လည်းကောင်းအောင်ဆိုလို့လည်းကောင်းအောင်လို့ပြီးထားရတာဥပေက္ခာကညီညစေသည်တစ်ဖက်လိုက်ခြင်းပဲခွင်းတတ်သည်လေဟိုမြချိန်ကြနေသည်မစ္စတ္တဘာဝပစ္စုပ္ပန္နာအလေလာသဘောဖြစ်နေယောဂီပုဂ္ဂိုလ်ညာနဲ့သင်ကြားတယ်တဲ့ဒီတရားလေးတွေ့သွားတဲ့ပုဂ္ဂိုလ်ကလည်းမတွေ့သေးတဲ့ပုဂ္ဂိုလ်မသိဘူးဒါမတွေ့သေးတဲ့ပုဂ္ဂိုလ်သာပေကျမ်းကနေသင်ပြောတာနေရတာသူသာမျက်စိ

လို့ပြောနေရတာလည်းသူကသာပေရတယ်အဲ့ဒါလိုပဲသူကိုယ်တိုင်ကဒီဥပ္ပဒါသဘောလေးမတွေ့ဘူးမသိဘူးဖြစ်လို့ရှိရင်အလဲဘောသင်ကြနေလို့ဆိုတာမှလို့သူကခက်သားသူမစ္ဆတာဘာဝအလဲလာကလေးဖြစ်ပြီးတော့ညီညနေတယ်ဆိုတာပြီးပါတော့ခက်တယ်ဟောဒီတရားထုတ်လို့မကလေးကောင်းလို့ညီညနေတဲ့ခါလေဥရိယတရားညာလေးရောက်ပြီးတော့တော့တော့တော့တော့နဲ့မကလေးကသူသွားတယ် သင်္ကာရုပ္ပကညာတဲ့ခါကျမှလည်းပဲသူ့အစဉ်နဲ့သူသွားနေကောင်ပဲလေကိုညံ့တာယောဂီပုဂ္ဂိုလ်ကပြီးတယ်ကလေးလည်းပြီးတာလူကြီးလည်းပြီးတာယောက်ျားလည်းပြီးတာမိန်းမလည်းပြီးတာသာတလည်းပြီးတာမတလည်းပြီးတာပဲသူ့ဥစ္စာဒီသဘောလေးကကိုယ်တန်တဲ့သိချက်လက်တွေ့ကျွေးနေတာပေါ့အဲ့ဒါလေဘုံမြချင်းကြနေပြီအလေဘုံအလေလပဲဟိုဘက်မှာလည်းဒီဘက်လည်းတခါအလေလဖြစ်တယ်ညီညပြီးတော့နေစိတ်ဝင်စားလေးလို့စိတ်ဝင်စားလေးကဟိုဘက်မှာလည်းဒီဘက်လည်းတခါအလေဘုံကနေပြီလို့ပဲ လေပုံမြတ်ရှင်ကြတယ်ကဲသူသမောင်းဥပေက္ခာရညီညစေသည်တစ်ဖက်လိုက်ခြင်းပဲဆွင်းလာသည်လေပုံမြတ်ရှင်ကြနေသည်လေပုံမြတ်ရှင်ကြနေသည်သို့လေပုံမြတ် တော့လွမ်းနှကောင်ကားတဲ့လဲတယ်မြင်မှုကြတာကိုမြင်းနှကောင်ကားတဲ့ထားကတော့ဗမာပြည်မှာဒီမှာလည်းဘာဝရှိပါလဲခုတော့ရှိတော့မရှိတော့ပါဘူးအဲစာရဲတွေတဲ့ကတော့ဟိုရှိခဲ့တုန်းကသူအဲဒီမြင်းထားတွေမြင်းနှကောင်ကားမြင်းလေးကောင်ကားတို့ရှိတာပါအဲမြင်းနှကောင်ကားတဲ့ယထာနဲ့သာရတော့ကိုဥပမာပေးတာပါသမပုဒ္ဒနာအတ္တနာသေစုပိစ္ဆာသာရတိယဓာတ္ထပါဓာတ္ထဘော

အဲ့ဒါကလူမင်းသားကိုနွားလဲတွေကတော့လူလည်းလူတိုင်းပြီးပါတယ်နွားလဲတွေကနွားနှကောင်နွားစုံကောင်အဲနွားစုံမကောင်းလို့ရှိရင်နွားကောင်ကညနေလို့ရှိရင်သူကမသွားဘူးမသွားရင်သူ့ကိုတွတ်တွတ်ပြီးတော့မောင်းနေရတယ်လို့နွားကောင်ကသွားလုံးအားကြည့်လို့ရှိရင်သူဆွဲတာဆွဲတာတယ်ကိုယ်ကောင်မလိုက်နိုင်တာနဲ့ဒီလိုပြုနေရတာကဒါကတော့သမာဓိမှာနွားတွေလည်းတွေတူကူးနေကြတာကအနတ္တကြားနေပါတယ်ဒါကြောင့်ဒါနဲ့ဥပမာပေးရတယ်နွားစုံကောင် ကျင်ကောင်းနေတယ်နွားနှစ်ခုကရှင်ကြီးပဲအဲဒါမာရီမေကမှာဇန်လေးပါးနဲ့ဆက်ပါပြဝေခံပြီးတော့ဒီကနွားကလည်းပဲရှင်မမသွားနေတယ်လေဝဘဲနားကလည်းမမသွားနေတယ်သူဟာသူမမောပါပဲနဲ့သူမမသွားနောက်တစ်ခေါက်ညီကြီးပဲသဘောတိုင်းညီပြီးတော့သွားနေတယ်ကျေမောင်းမသားကဘာလို့ရတော့ကျေမောင်းသားကဘုံနွားလည်းဆွဲဖို့မလို့ဒီနွားလည်းဆွဲဖို့မလို့ဘုံနွားမောင်းဖို့လည်းဒီနွားလည်းမောင်းဖို့မလို့သူဘာလို့ကြာကြည့်တော့ ဘာမှလုပ်ကြံပြုရလဲကျိုးလေးအသာလေးတော့ကင်ပြီးတော့လိုက်ရမယ်သူမပါဘဲနဲ့တဲဝါဆွနေတဲ့နွားတွေကသွားကျင်တော့သွားကုန်မှာဒါမဖြစ်ဘူးသူကသူကလည်းအလားလေးနှိုးပြီးတော့လိုက်ဒီကဲဆွေးလေးတော့ရှင်လည်းတောင်းနိုင်တယ်စကားပြောချင်လည်းပြောနိုင်တယ်သူကလည်းနှိုးလိုက်သွားရုံပဲသူကတချို့လောကောင်းတော့အိတ်ရှင်တော့အိတ်လိုက်လာတယ်သူကအဲ့ဒါနွားစုံကောင်းစုံကောင်းပြီးတော့နေတဲ့နွားများ မောင်းရတဲ့ပုဂ္ဂိုလ်နဲ့တူပါတယ်တဲ့ဒီအလယ်လိုက်ညီမျှတဲ့ဥပိ္ပခာလေးကဘယ်ညီမျှပေးလဲအညီမျှဖြစ်တဲ့တရားတွေကိုသူကအလယ်ကညီမျှပြီးတော့ပြီးတော့ညီမျှတာဖြစ်အဲ့ဒါတွေ့ရတယ်တဲ့တရားထုတဲ့ပုဂ္ဂိုလ်အဲ့ဒီဒီတရားလေးရောက်သွားတဲ့အခါကျတော့ဘာမှကျုံ့မလို့ရတော့ဘူး။ဆိုင်ုံလေးထိုင်းနေရတယ်လို့ပဲသင်္ခါရုပ္ပကမှာသိချင်ကြပါတယ်တခါတည်း။တော်တော်တော်တော်နဲ့သူကအာယုန်ကြီးကသူကသူပေါ်လို့အပြီးရသူကသူပြီးလို့သွားနေကြ။နာယူဝဲ သင်္တန်းသွားနေတာမသိဘူးတဏှာကြီးတော့သွားနေတာတဏှာကြီးသုံးနာကြီးတော့သွားတာပဲသင်္တန်းပြီးတော့နာကောင်းပါလေအခုမျိုးတွေရတယ်မှာဆိုရင်တော့မော်တော်ကရင်ထားတဲ့ကြီးပါတယ်မော်တော်ကရင်ထားဆက်ကလည်းကောင်းတယ်ဆိုရင်လမ်းကလည်းပဲဘေးရန်တယ်မရှိဘူးတက်ခဲ့ကြမရှိဘူးကိုယ်တွေကတောက်ကြမရှိဘူးဆိုရင်ဒီလိုချိန်နေမှာပေါ့ဘာမှကြံ့ကြံ့ဆိုရဘူးကောင်းမွန်တဲ့ပုဂ္ဂိုလ်ဆက်နိုးနိုးပြီးသွားနေလို့ညတော့ဒါလေးလိုက်နေတယ် လက်ကဆိုင်တာတွေပါတယ်မလှည့်ရဘူးလက်ကမနေရဘူးဘာလို့လဲဝအောင်သူကမမာလေးဒါလေးလိုက်နေဒါပေမဲ့သူပါမသူမပိုင်ကားတော့ညာပေါင်းမယ်အဲ့ဒါလိုပဲသံယုတ်တရားတွေအညီအမျှဖြစ်စေတဲ့နေရာမှာနွားစုံတော့နွားစုံကောင်းပြီးရနေတဲ့လုံညာမောဝတယ်နဲ့တူရဲတဲ့အဲမျိုးစုံကောင်းနေတဲ့သာမောဝတယ်နဲ့တူရဲတဲ့ကောင်းကောင်းနဲ့လမ်းကောင်းကောင်းဒိဋ္ဌမရှိတဲ့နေရာမှာ အဲသွားနေတဲ့ကာမောရတယ်နဲ့လည်းတူတယ်ကာမောသမားနဲ့လည်းတူပြီတဲ့အဲဒါကတော့ရားတို့တဲ့ပုဂ္ဂိုလ်သားလက်တွေ့ပါပဲကိုယ်တိုင်နဲ့ဒါရီကတော့သိသိတူတယ်လို့ပြောမှာတဲကောင်းတဲ့ဥစ္စာတွေတော့အဲနွားစုံကောင်းနေမောင်းတူပြီတဲ့အဲဒါဥပေက္ခတာမှုခြင်းပဲတဲ့ဒါဘုဇင်ဥပေက္ခပဲသီရိသိရာဆိုတတရမိစ္ဆရာသီရိသိပဲအဲဒါလေးအပြည့်စုံဆောင်မှုလေးဉာဏ်ဆိုတာမအောင်တော့ဒါပြီးပါပြီ ဥပေက္ခာကညီမျှစေသည်တစ်ဖက်လိုက်ခြင်းပဲခွင့်တတ်သည်လေဟောမျှခြင်းကြနေသည်နွားစုံကောင်းခြင်းမောင်းသူပေသည်အဲဒါဥပေက္ခာတမိုးစဉ်အကြောင်းလေးမှားရတာအောင်ဆုံးဖို့နားကောင်းတယ်တတိယတိခဲ့တဲ့ ဒီလဲဒီလဲတဲ့အဲတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကဒီတရားလေးရောက်တယ်အောက်တစ်ဆုံးကုရိယပြညာလာရောက်လို့ရှိရင်ဒါလေးပြီးပါပြီဒါလေးသဘောလေးတွေ့သွားပြီအေးသင်္ဃာရိပ္ပခံရရောက်တဲ့ပုဂ္ဂိုလ်ဆိုရင်ပို့ပြီးတော့သိတာပေါ့ဆိုတာသူကသိပြီးတော့ရှင်းနေတာဘုရားကောင်းပါအဲ့ဒါဘုဇင်မှုပိခာတဲ့ဒီတရားနဲ့ဒါလေးအရေးကြီးတယ်ဒီဥပ္ပခါလေးပြည့်စုံမှ ဟောခုနတည်းတတိတတိတတိတမိုးစဉ်နဲ့ပါလို့ဆိုတာဒီဥပိ္ပခာပြည့်စုံတဲ့အခါမှာသူကောင်းကောင်းဖြစ်တာဥပိ္ပခာမပြည့်စုံဥပိ္ပခာမကောင်းတဲ့ဘူးဆိုရင်မညီညာသေးဘူးဆိုရင်ဟောတရားမတည့်သေးဘူးတတိတို့ဓမ္မဝိဇ္ဇာတို့ဝိရိယတို့ပိတိပါတတိသမာဓိတို့ဆိုတဲ့ကဒိညာတွေကဒီဥပိ္ပခာလေးညီညာလာတဲ့အခါကျမှသူကကောင်းလာတယ်ဥပိ္ပခာမညီညာသေးရင်ဒီတရားတို့တဲ့လားမတို့တဲ့ကောင်းတယ်လားမကောင်းဘူးတရားတက်တဲ့အခါတွေကဒီဥပိ္ပခာညီညာတဲ့အခါတက်သွားတာပဲ အဲမသင်ကြားရမယ်လို့နမရဝသစ္စညာလည်းသူဒီဥပ္ပခဏညာတဲ့ခန္ဓာယုတ်တွေပိုင်းခြားပြီးတယ်သစ္စာပရိက္ခအကြောင်းကျိုးပြီးဒါလည်းဒီနာဒီဒီဥပ္ပခဏညာနေတဲ့ခါမှာသူကသိတယ်သမတနာသုံးနာဆင်ញင်မှုအနိစ္စဒုက္ခနာတာတွေကိုသုံးနာဆင်ញင်ပြီးပြီးလာတယ်ဒီကြီးနဲ့သူညရတဲ့ကံဖြစ်တာဥရိယပြရဒုတက်လာကြတယ်သူညရတဲ့ကံတက်လာဥရိယပြရနေဘင်္ဂညာပြောင်းတယ်ပြီးညရတဲ့ကံမှာတက်သွားတာဘင်္ဂနေပြရညာအာရိနဝညာနိဗ္ဗာန်ညာစသည်ဖြင့်ဒညာဒညာတက်သွားတာသူညရတဲ့ကံတက်သွားတာ

ခလင်ဇမဘုဇင်ကလည်းပြီးသွားတယ်နော်ဘုဇင်ကပြီးသွားတတ္တရမစ္ဆတတဟောတတ္တရမစ္ဆတတဒီထဲပါသွားသူလူပဲဒီလူပဲတတ္တမစ္ဆတတဆိုတာလည်းဒီဥပိ္ပခါကညစီဒီတိုင်းပဲဟောဇာနဲ့ဇာနုပိ္ပခါဇာနုပိ္ပခါဆိုတာအခုဟောနေတဲ့ဇာနဲ့မပါတာလေဒီဒီအာသာပိတိကိုလေဝိရာဂသက်ဆုပ်ခြင်းလွန်မြောက်ခြင်းကြောင့်ပေကေကောအင်းညာရှိသည့်ဖြစ်ဝရတိနေတာဟောတာလေ။ဒါရောက်တဲ့ပုဂ္ဂိုလ်ကလည်းအင်းညာလေးဖြစ်ပြီးသွားတယ် အဲဒါဒီဇံဇာရတဲ့ပုဂ္ဂိုလ်မှာတွန့်ပြလာသူဇာနုပ္ပခါလို့ခေါ်တယ်အဲအဲဒီတော့ဒီတတိယဇံကဘယ်တော့ပဲပြီးကြပါသနောက်သရုပ်ဇံသွားမယ်အဲဒီမာရိတုတိပ္ပခါဆိုတာတဲမှာပါရမယ်ဒုက္ခသာသဗာနာဒုက္ခသာသဗာနာဘုဝေဝသောမနတာသောမနတာနံအထင်ငမဘုဝေဝသောမနတာသောမနတာထင်ငမအတ္တကမတုကဥပ္ပခာတိပါရိတုတေ သုဒ္ဓကလဥပါဒမေဇာဝိရတိသုခသာသသံသာဂရိပါဏပယ်ခြင်းကြောင့်ဒုက္ခသာဆင်းရဲဂရိပါဏပယ်ခြင်းကြောင့်သံသာဆင်းရဲကြောက်သွားတယ်ဘုရားရှိဘုရားတယ်နံဘုရားရှိဘုရားတယ်နံသောမနတာသောမနတာနာဝန္တာခြင်းနှလုံးမသားခြင်းတို့၏ အတင်မှာသူသင်္ကံသူဇာမရောက်ခင်လည်းကဥပ္ပစာတွေကသောမနာတာဝန်တာမှုတွေလည်းကြောက်သွားပြီဥပ္ပခါရောက်တော့မယ်ဆိုတော့ဥပ္ပခါသာနဲ့တက်တော့မယ်ဆိုတော့ဝန်တာမှုကကြောက်ဒီပထမသာဒုတိယသာတတိယသာစစ်သာနေရတော့ကိုအာဒီဝန်တာမှုတွေကမပြောက်ဘူးဇာတိအောင်ကိုမပြောက်ဘူးသူကဇာရှိဖို့ကဆိုသူပြောကြမလို့လူစီသာရောက်တော့မယ်ဆိုတော့ရောက်ခါနေတယ်ဥပ္ပခါလည်းအင်းကြီးရတာအင်းကြီးရတာအင်းကြီးကြည့်ရတယ်တော့ဘောမလဲ ညီမျှရှိတဲ့လိလိရှိတဲ့သဘောတွေနဲ့မပါဝင်လားအဲဒါဘုရားဝါရှိဘုရားပင်လည်းသောမနတာသောမနတာနာဝတ္တမှုနှလုံးမသာမှုတော်ဤအထင်မှာသူချင်းကြောင့်အတုကမသုကံအတုကမသုကံသံသာလည်းမဟုတ်ဆင်းရဲလည်းမဟုတ်သောဥပ္ပခာနဲ့ရှင်းသောအတုကမသုကံသံသာလည်းမရှိဆင်းရဲ အဲလည်းမရှိတော့ဥပေက္ခသတိပါရိသုတ်တိနာမနေဥပေက္ခအကြောင်းဖြစ်သောသတိခဝဉ္ဉံစင်ကြယ်ပြီးဆိုတော့ဥပေက္ခအမြင်ရောက်ရှိတဲ့ဒီကမှာသတိရစင်ကြယ်တယ်အောက်ဇာတော့လည်းပြီးပါတာပါပဲဒါပေမဲ့မစင်ကြယ်သေးဘူးတဲ့အောက်ဇာမှာလည်းပြီးဒီဒီနဲ့ရောအာဝင်ဘယ်မှမရဘူးကြားကြရတယ်အမိပါရှိတယ်ဒီဒီနဲ့ရောဒုက္ခနဲ့ရောဒုက္ခနဲ့ရောနေ သိချမ်းသာမှုလေးနဲ့ရောနေလို့သိချမ်းသာမှုကပန်းမှုနဲ့အဝိဓမ္မသိချမ်းသာမှုဘာတော့ဥပ္ပခါနဲ့ပြရတာဥပ္ပခါနဲ့ပြီးလို့ရှိတဲ့ဝေဒနာနဲ့ပြအဲဒါမှဒီဇံကြတော့သတိဟာဥပ္ပခါရဲ့အစွမ်းရောက်တယ်ခေဝဉ္ဉ္စင်ကြယ်သွားတယ် အဲ့ဒီဥပ္ပခါကပါရိသုတ်ဥပ္ပခါပဲ။ပါရိပုဏ္ဏကဒုရတ္တမြတ်တာဆိုတဲ့ဒုက္ခ။ဒီပါပဲ။အားကောင်းတဲ့ကောင်းလာတာလို့ရှိတာပါပဲ။ခုနကဇာနုပ္ပခါနဲ့ဥပ္ပခါလည်းဒီပဲ။ဒီကြတာမြတ်ဒီပါရိသုတ်ဥပ္ပခါဆိုတဲ့ဒုက္ခလည်းပဲအရှင်ကိုတော့ကတော့မလွယ်ဘူးပေါ့နော်။ဇာနုပ္ပခါတတိယဇာနုကဥပ္ပခါကတော့ဒုက္ခနဲ့ရောနေလို့သူကအင်အားသိမကောင်းဘူး။အခုတော့ဒုက္ခနဲ့မရောဘဲဥပ္ပခါဝေဒနာပဲလေ။ဒီဝေဒနာရှင်ချင်းဖြစ်ပြီးတော့ဝေဒနာကလည်းဥပ္ပခါကရမိတ္တာကလည်းလေကမျှပြီးတော့ဆိုတာ။မျှဆိုတာမခုပေါ့။ ဝေဒနာခံစားမှုညှပ်နေတာကောင်းရတယ်ဟုတ်ပါဘူးမစားဒီတက္ကမုဒ္ဒရာကတော့ဘောအလုံးသားမျိုးပြရတယ်ညှပ်တယ်ညှပ်တယ်တရားနဲ့ကိုကောင်းမှုတဲ့ခါမှာအထူးသဖြင့်ကသိစီပါဖြစ်တယ်တဲ့ဒါကြောင့် ဥပ္ပခာတိပါရိတော်လေးဥပ္ပခာကြောင့်ဒီလိုသိတယ်ဝိညာဉ်ရှင်ရဲ့သာရဏဥပသမဣဇဒသေသံသာရဏစေတသောဧကောဤပါသာရဏသုတသံဥပသမေသာယောဥရတိနေသမာရိသဘာအကောင်းဆုံးပါပဲသာရဏဥပသမေသာဝိရဥပဇာနဲ့မှာဆိုရင်သူသုံးဒုတိယဇာဟောရင်လည်းအရုပဇာနဲ့ကြတယ်လို့ဒီလိုပါပဲဒီလိုပါပဲအာကမေသာတော့ဝဏိကာရစသည်အာယုန်ဒီရာကြောင့်တဲ့သဘောကတော့ဒီလိုပါပဲသရုပ်ဇာအလားတူပဲဒီစံသာခေါ်ရင်လည်းဥပ္ပဇာနဲ့ရောက်ကုန်တယ် အဲဒီကံလေးပါဒါဟာသမာဓိကြီးကြီးကြောင့်ပဲဆိုရင်အတူတူလေးပဲဒါပေမဲ့လို့သူ့ဒေသနာကံတရားတွေတော်တော်ရအောင်အားထုတ်တဲ့ပုဂ္ဂိုလ်မှဆိုရင်အထူးတင်ကြတာပေါ့လေဒါမဟုတ်လို့ရှိရင်လည်းဝိပဿနာရှိတဲ့ပုဂ္ဂိုလ်ကလည်းဝိပဿနာလည်းသူ့နေရာသူ့တိုင်းပြည်နဲ့ပထမဇာနဲ့လာတုတဲ့သမာဓိဟုတ်လားသမထနာညာပိုင်းကရှိတယ်သူဒေသနာတရားဒီဇာနဲ့လာတုတဲ့သမာဓိကုရိယကျပရအနုပိုင်းကရှိတယ်တတိယဇာနဲ့လာတုတဲ့သမာဓိ ဝိတ္တဝိသရာနာငါစပြီးတော့ပြည့်ဝိတ္တဝိသရာတော့ဒီဘုရားကလည်းအလားတူတဲ့သမာဓိဆိုတာဒါလေးကိုသမာဓိငြိမ်းငြိမ်းဥပ္ပခါလည်းဒီပါလိမ့်တယ်ဥပ္ပခါပဲဒီကြတာဥပ္ပခါတော့ဘောဥပ္ပခါငြိမ်းသွားတယ်ဥပ္ပခါဖြစ်ပြီးတော့ဝေဒနာကလည်းဥပ္ပခါတတမစ္ဆရတာညီညတာကလည်းပဲကိစ္စတံမိမိတဏ္ဍာ၌ဖြစ်တော့ဒီကလည်းပဲဒီကနာစူးစဲနေပြီအမှားရမှုလေစိတ်ကိုကြည်လဲနေတာဥပ္ပခါကအမှားမရတာကိုမရှိဘူးဘုံလုံးမှားရပြလိုက်တာတတိစင်ပြန်တယ်ဘုံလုံးပြန်စိတ်ကြည်တယ်မှုတင်ကြတာသရုပ်ဇာနဲ့အလားတူတာနဲ့မှဖြစ်တယ် အဲ့ဒါနိုင်စိတ်ကြီးကိုအဲဒီသမာဓိကသမာဓိတန်ဖို့စဉ်အဲသမာဓိနဲ့ခင်လေအရာဟုတ်စတိဘိက္ခွေသမာသမာဓိဘိက္ခွေရန်တော်ရန်ဤဆိုခဲ့သောဇန်၄ပါးနဲ့ပါဝင်သောသမာဓိသည်သမာဓိကို သမာ သမာဓိသမာ သမာဓိနဲ့ခင်ဝိရေဟုတ်စတိဘောဇဝိသမာသမာဓိနဲ့ခင်သာသာလေသမာဝဇ္ဇကုသိုလ်ပါလေ

ဝါရမေတုအပြိမသာဏံသဘောတရားတို့၌လည်းသမာနုပါတိသဘောတရားများသူရှိပြီးယူဝရတိနေရင်သစ္စာတာဗိဓာဝါရမေတုအတွင်းပြင်နှစ်ပါးသောသဘောတရားတို့၌လည်းသမာနုပါတိသဘောတရားများကိုရှိပြီးယူဝရတိနေရင်ဟိုသစ္စာလေးပါးပိုင်းကတော့သစ္စာလေးပါးတရားတွေရှိနေတာသဘောတရားဆိုရင်လည်း သစ္စာလေးပါးတရားဆိုကုန်နေတာပါသစ္စာလေးပါးတရားကမှကုန်တယ်ဒီပညာတွေကမှကြာရင်ကြာအောင်မယ်သစ္စာလေးပါးတရားကုန်တယ်သစ္စာလေးပါးတရားဒုက္ခသစ္စာဆိုတာတော့ခန္ဓာ၅ပါးတွေကုန်မယ်သမုဒယသစ္စာဆိုတာအဲ့ဒီတည်းကတဏှာလောဘတရားလေးကသမုဒယလေးကိုနောက်နိရောဓမေဃတွေကတော့ဒါတွေကတော့အလွတ်တရားတွေပါပဲတရားထုတ်တဲ့ပုဂ္ဂိုလ်က ဒုက္ခသစ္စာနဲ့သမုဒယသစ္စာဒီတရားနှစ်ပါးမှာရှိရတယ်တဲ့နိရောဓမေဃကတော့ကိုအိဋ္ဌံကန္တာမနာပါစသည်ဖြင့်သိညွယုံပါပဲနိရောဓအကြောင်းကျိုးကျုံတာတွေဆုံငင်းပြီးတော့သွားတဲ့နိရောဓနိဗ္ဗာန်ဆိုတာကောင်းတယ်အကြောင်းရှိတဲ့ကာလပတ်လုံးအကျိုးတရားတွေဘဝတွေရှိရကုသကံရှိတဲ့အခါမှာလူမြင်နာပြေသူဘဝနာဘဝယုံနာခန္ဓာတွေရှိရ အကုသိုလ်ရှိတဲ့အခါမှာပဲလေးပုံဘဝခန္ဓာတွေရှိရလူဘဝနာဘဝတွေရှိရတဲ့အခါလည်းဖြစ်ရရမှာပူရင်းနာခြင်းပြင်းခြင်းဆိုင်တဲ့ဆင်းရဲတွေနဲ့တွေ့ရမမြဲနေလို့လည်းဆင်းရဲတွေနဲ့တွေ့ရဆိုရင်ပူဆွေးမှုတွေဆင်းရဲတွေနဲ့တွေ့ရတော့မကောင်းဘယ်လေးပါးဖြစ်ရင်ပြောကြမယ်ဒါကြတော့ဒီအကြောင်းရှိတော့အကျိုးဖြစ်တဲ့ယုံနာခန္ဓာတွေဖြစ်နေတဲ့ညကာလပါလုံးဥရင်းနာခြင်းဆိုင်တဲ့သံဃာကိုဆင်းရမလို့မကောင်းဘူးလောကမှာလူတွေက ကောင်းငင်ဘုံရောက်ပြီးချမ်းသာနေပါလေဘာဝညာစသည်ဖြင့်ဒီလိုကြည့်ကြည့်ပြီးတော့ပြောတာတွေရှိဒါတွေကသူတို့အကျက်သူတို့လူချင်းတို့ပြောတာတကယ်ကြီးတွေကရှိတာမဟုတ်ဘူးကွာမြင်မြင်လက်တွေ့အားဖြင့်အစရှိရင်အသုံးရှိတာပဲဒီပေါ်ရင်ဒီနေ့ကျရင်သုံးသွားတာအဲဒါဘဝပြမှုရှိလို့ချင်းဒီနေ့ကျဝိညာဉ်နဲ့လူချင်းသုံးသပ်ရမှာစိတ်အတိကလေးရှိနေတယ်ဆိုတဲ့ကအတိအတိကလေးကသိနေရတာကွာသင်္ခါရဒုက္ခရောက်နေတာပဲကြောင့်ရဆိုင်ပြီးသိနေနေတဲ့သဘောတည်းဟိုလိုသိညာဒီလိုသိညာဟိုလိုကောင်းလို့ရှိဒီလိုကောင်းလို့ရှိ အမျော်လင့်ပြီးတောင်းတာချင်းဒါတွေရှိနေတာကိုဒုက္ခရောက်အဲဒီတော့အေးကြတဲ့သဘောတရားတွေအဲခန္ဓာ၅ပါးယုံနာတရားတွေအကြောင်းကျိုးမရှိတော့စိတ်တုံပြဆက်ငြိမ့်ရတာဆိုရင်အကောင်းဆုံးပဲဘယ်လိုသိညူရမှာနိရောဓသစ္စာနိရောဓသစ္စာလေးအိဋ္ဌံလို့ရှိရသောတရားကန္တံနှစ်ပြရသောတရားမနာပါမြတ်လို့ရသောတရားဒီနိရောဓသစ္စာ အကြောင်းကျိုးကျုံနာနေအကြောင်းကင်းလို့ကျိုးကျုံနာနေခုငင်းသွားတဲ့သဘောတဲ့ဒီမရှိတော့မိသာမရှိလို့မိတော့ကလည်းငင်းသွားတာလေဒီကြည့်နေတဲ့ကာလပါလုံးမိသာရှိနေတဲ့ကာလပါလုံးမိတော့ကလေးကဆက်ကဆက်ကတောင်းနေတယ်ဒီနေ့တညကစီထဲထားလိုက်တောင်းနေတယ်နေ့စဉ်ကကြရင်လည်းဒီမိတော့မငင်းလို့ချင်းထားပြီးတော့ပြေးထဲလိုက်နေ့စဉ်ကလည်းလဲနေတာ တရက်ခါလည်းပဲဆွဲလိုက်ရင်လင်းနေတာခနွဲခါလည်းလင်းနေတာနောက်လာလည်းလင်းနေတာနောက်နေ့လည်းအများအားဖြင့်အများအားလင်းနေတာဒီမျိုးမျိုးအေးနောက်တော့စီးစီးတော့မိသားတော့နောက်တော့အသိမထွက်ဘူးဆိုရင်ဒီကုံရင်လည်းငြိမ်းတာပဲမိသားကုံရင်လည်းငြိမ်းတာစီရောမိသားနဲ့ဘုလုံးကုံရင်ပြောကြမယ်ရှင်အဲဒါလိုပဲအဝိဇ္ဇာစရှိတာအကြောင်းတရားရှိနေတာတွေကစပြီးငြိမ်းလာလို့ရှိရင်ကံနဲ့ငြိမ်းသွားကံနဲ့အကျိုးမပေးနိုင်မဖြစ်တော့ဘူးကံမရှိတော့ဘဝတည်ယုံနာနဲ့ခန္ဓာတွေဖြစ်ပဲနဲ့ငြိမ်းသွားတဲ့သဘောအချင်း ဒီလိုရတယ်တဲ့ဒီလိုညင်းညွတာနဲ့သင်္ကြန်ရင်းညင်းပါမယ်သင်္ကြန်ရင်းလာမှအဲ့ဒီညင်းရဲ့ဆရာကောင်းတယ်တဲ့ဒီညင်းတော့မှမရှိတတ်နိုင်ဘူးညရာဒုစံညရာဒုစာရီသင်္ခါသိငြိမ်းသောတရားသည်အိဋ္ဌံလိုရှိရသောတရားသည်ကံတန်မြင့်ရသောဉာဏ်မနာပါဉာဏ်တို့ဝယ်သောတရားသည်ဒီလိုသဘောကျမယ်ညရာဒုစာနိဗ္ဗာန်ကြီးကောင်းတယ်လို့သဘောကျပါ ဘုရားဘာသာတွေဆိုတော့နိဗ္ဗာန်တရားကောင်းတယ်ဆိုတာဒီလိုတော့ပြောနေကြတာပါပဲသူကလည်းသိသိခိုက်ခိုက်သဘောကျသလားမကျသလားအဲ့ဒါတော့ပြောတာဘူးဘောမကျတာဘူးအကျိုးတော်တော်ပညာရှိကြီးတွေလုပ်နေတဲ့ပုဂ္ဂိုလ်ကပဲအဲဒီယုံနာခန္ဓာတွေချုပ်ငြိသွားတာသိမကျဘူးသူကအတ္တလေးကရှိနေခြင်းလေးတွေကနိဗ္ဗာန်ရောက်ပြီးတော့သူရင်မျိုးတွေနဲ့တိုက်တော့ရှိသူကနေခြင်းလေးတာကိုတော်တော်လေးကရှိနေတယ်အဲဒီလိုဆိုလို့ချင်းနိဗ္ဗာန်ပြီးတော့ဘောမကျတာသေးဘူးနိဗ္ဗာန်ကိုအိဋ္ဌံကတ္တမနာပံကောင်းတယ်လူချင်းလူချင်းစရာတရားပဲမြတ်လို့ပဲပဲလို့ သူမထင်တာမသိတာဒီလိုအမျိုးသားလူပြင်းအဲမေတ္တာသစ္စာအိဋ္ဌကတမနာပါနဲ့မေတ္တာသစ္စာဆိုလည်းကောင်းတယ်တဲ့နိဗ္ဗာန်ရောက်ကြောင်းတရားတွေကကောင်းတယ်တဲ့ဘယ်လိုသိရမှာဘာဖြစ်လို့လဲနော်ဒီမေတ္တာသစ္စာတရားကျင့်မှာခုနနိဗ္ဗာန်ယုံနာသင်္ခါရငြိမ်းတဲ့ဆင်းရဲခတဲ့ငြိမ်းမှာဟွန်းဉာဏပုဂ္ဂိုလ်ဉာဏပုဂ္ဂိုလ်ဖြစ်သွားတယ်ဉာဏဖြစ်သွားတဲ့အခါမှာကိလေသာတွေမရှိဘူးကိလေသာတွေမရှိတော့ဘဝတ္တယုံနာခန္ဓာတွေဖြစ်ပဲနဲ့အဲ ပယ်လေးပါးလည်းဘယ်တော့မှမကြရဘူးလူဘဝနာဘဝတွေလည်းဖြစ်ပြီးဥဝနာအပြည့်အစွဲတွေနဲ့ဘယ်တော့မှမတွေ့ရဆိုရင်သူတွေ့ရင်တွေ့ရဘူးသာရှာမိရတယ်မတွေ့ရဘူးကိုဆင်းရဲတယ်မတွေ့ရဘူးဆင်းရဲတယ်ဘယ်တော့မှလည်းမတွေ့ရတော့တခါလေးငြိမ့်ရတာဆင်းရဲခါတိုင်းကိုလုံးငြိမ့်သွားအဲဒီငြိမ့်တဲ့တရားကိုဘယ်နည်းနဲ့ရောက်မလဲဆိုဒီမေဃသစ္စာတရားပေါ်မှာမေဃသစ္စာတရားဟာအမြတ်ဆုံးဆိုလို့ရှိရင်တော့မလေးပါပေါ့လေသောတာပတိမေသရာမိမေအနာမိမေအရဟတမေဆိုရယ်အဲမလေးခုမလေးခုမှာပါဝင်တဲ့သမာဓိတိသမာသင်္ကပ္ပဆိုင်ရတရားတွေပေါ့

အဲဒီလိုနေရာဌာနရောက်ပြီးတော့လာတာရှိရကုသကောင်မှုရှိတဲ့ပုဂ္ဂိုလ်တွေရှိရဌာနတိလကုသကောင်မှုရှိတဲ့ပုဂ္ဂိုလ်တွေအဲဒီကုသကောင်မှုတွေဘယ်လိုလုပ်ကြည့်လာကြလဲဆိုရင်လူချမ်းသာရအောင်နာချမ်းသာရအောင်ဒီလိုကြီးပဲလာတဲ့ကုသမဟုတ်ဘူးဒီကုသမျိုးနဲ့ဆိုလို့ရှိရင်လူချမ်းသာနာချမ်းသာတွေရမှာပဲရပြီးတော့မိမိရောနေမှာပဲရတဲ့ချမ်းသာလေးနဲ့သူကြုံမှုနေအခုလိုသူတော်ကောင်းတရားတွေပါလေလိုက်လာရှာဖွေခြင်းတွေလုံးဝလည်းမဟုတ်ဘူးအဲကြာနာလို့လည်းသူကျင့်မှာမဟုတ်ဘူးသူကတော့ အဲအခုသတော်ကောင်းတရားတွေလည်းရှားဖို့တယ်တရားနာဖို့ရတယ်သတော်ကောင်းတရားကြားဖို့ရတယ်ဒါကြောင့်ညာဆိုင်နေလို့ပါပါမီမျိုးစစ်ပါလာတဲ့ပုဂ္ဂိုလ်တွေသူကဒီတရားပဲသူလိုက်ရှားနေအာဝဇ္ဇကောင်းတယ်ဓမ္မကြီးကလည်းဟိုဘုရားဘာသာမဆုံးကားတဲ့နိုင်ငံကလူတွေမှာသိအာဝဇ္ဇကောင်းတာအဲဒီကဘာမသိညာမသိနဲ့တခါတည်းသူတို့တရားတွေလိုက်ရှားနေကြတယ်ဒီကရင်သူတို့တကီးစိတ်တွေအကုန်ခါပြုပြီးတော့လာကြအာထုကြ။ဒါအာဝဇ္ဇကောင်းတယ်ဆိုတာဒါပါရင်မျိုးစစ်တွေ အဲဒီကဒီဘဝတုန်းကပါရမီကုသိုလ်တွေပါတာလို့တဲ့ဒီပါရမီကုသိုလ်ကဘယ်ပုံစံနည်းဖြစ်တယ်လဲဆိုအခုဒါနသီလပြုနေကြတယ်လို့ပါပဲသုံးလေးတစ်စွန်းလောင်းတာဖြစ်စေပါးလေးတစ်ပွင့်သူသာတမ်းတာဖြစ်စေဟုတ်လားငါးပါးသီလသောက်တည်တာဖြစ်စေတရားရှိခိုးတာဖြစ်စေအဲဒီကုသိုလ်ကောင်းကိုပြုတဲ့အခါကလားစိတ်ထဲမှာနှိမ့်နှိမ့်ဆိုင်ဆိုင်တယ်မေဖို့နေပါရပါလို့ဤဒီကောင်းမှုကြောင့်မေဖို့နေပါရပါစေလို့ဒီလိုယူရဆူတောင်းပြီးတော့ပြုတဲ့ကုသိုလ်တွေ ဣဒံမေပုံညာအာသွေခရာဝဟံဟောတုမေကျွန်တော်ဣဒံပုံညာဤကောင်းမှုသည်အာသွေခရာဝဟံအာသွေခရာအာဝဟံအာသဝတရားတွေကုံရခြင်းသောမေဖို့နိဗ္ဗာန်ကိုရွတ်ဆောင်သည်အာဝဟရွတ်ဆောင်ဝဟဆိုတာဆောင်းတာဆောင်းတယ်ဆိုတာကဒီကနေပြီးဟိုဆောင်းသွားတယ်လည်းရှိတယ်အာဝဟဆိုတော့ဟိုကဆောင်းလာတယ်လေအာသောကုံရသေးတဲ့မေဖို့တရားတွေကိုဆောင်းလာပြီးတော့ပေးတယ်လေ ကောင်းလာပြီးတော့ပေးတယ်အာဝဟအသွက်ဆရာဝဟအသွက်ဆရာဝဟသောတရား၄ပါးတို့ဤဘုံရကုံကြောင်းဖြစ်သမညာဘုံရနိဗ္ဗာန်ကိုရောက်ဆောင်သည်ဟောတုဖြစ်ပါစေတည်းဣဒမေပုညာသောခရဝဟောတုကမလို့အမကာရတဲ့ပုဂ္ဂိုလ်နာကြားတယ်မနကိုကြားတယ်လို့သာဆရာနာထောင်ကြည့်နေဒီလိုပဲဆရာကြီးသမားကြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းအသက်ခယံအသက်ခယံဝဟံဟောတုတို့ ဝဟဝဟတံရွတ်ဆောင်ပြီးဘာညာနေတော့တက်တော့ပြည့်လေပြီသူကဒါတွေကမဟုတ်တဲ့ဥစ္စာတွေပဲသူကဒါသူကခရာဝဟသူဒါသူဖြစ်ရတဲ့အာဝဟနဲ့သမပုတ်ဆွဲတယ်မှတ်ရပြီညာတော့အာထောဒုက္ခဝဟောတဲ့ညာတော်သိရသောအာထောနေသည့်ဒုက္ခဝချမ်းသာကိုဆောင်လာ၏ဒီလိုလိုရတယ်ကြည့်တယ်စိတ်တန်တန်တန်ဒုက္ခဝဟံစိတ်တန်စိတ်ပြီးတန်တန် သုံးပါပိရင်ကျေးဇူးရှိတော်ဒုက္ခဝါချမ်းသာကိုဆောင်တတ်၏မေဖို့နိဗ္ဗာန်ချမ်းသာကိုဆောင်တတ်၏ဒုက္ခဝါဒုက္ခဝဟန်တို့ဒုက္ခဝဟန်တို့ဖလာဝဟန်တို့စသည်အများကြီးရှိပါသေးတယ်အာဝဟတွေအဲတိပုံနဲ့တွေ့တာသမဘုတ်ပဲအာဝဟဒီမှာလည်းအသွက်ခရာဝဟအသွက်ခရံဝဟမဟုတ်ဘူးသူကဒါပေမဲ့ဗမာတပြည်လုံးမှာအသွက်ခရံဝဟနေသိတွင်နေတယ် မမကံကအဲရတဲ့ပုဂ္ဂိုလ်မမကံကပြောဟောတဲ့ပုဂ္ဂိုလ်ကနည်းနည်းပါးပါးတော့ရှိပါတယ်နည်းနည်းပါးလည်းအာသွက်ဆရာဝဟန်ဟောတယ်သူကလည်းနည်းတော့ခဲ့တယ်သူအကြည့်ကြည့်တယ်အာသွက်ဆရာတပုတ်ဝဟန်တပုတ်ဆိုရင်တော့ဆိုလို့လိုရတာဒါပေမဲ့လို့အမှန်တိုင်းတော့အာသွက်ဆရာဝဟန်ဣဒံမေပုညအဘက်ခရာဝဟံဟောတုမေကျွန်တော်ဣဒံပုညဤကောင်းမှုသည်အာသွက်ခရာဝဟံအသောတရား၄ပါးတို့၏ ကုံညာကုံကြောင့်ပြည်သမညာပူညာနိဗ္ဗာန်ကိုရွတ်ဆောင်သည်ဟောတုဖြစ်ပါစေတည်းကလေးတွေဟောတာကြခြင်းသိဟောတာကဒါဘုန်းကြီးကတော့အများအားချပေးနေတာပါပဲအများအားချပေးနေမလို့ကျွတ်အမှတ်တမဲ့ကိုသွန်ကြလည်းဆိုရင်လည်းဆိုပါပဲကိုသွန်ကြမဟုတ်ဘူးလည်းပဲဒီဆရာတော်ကတမျိုးပဲလေထူးတယ်တော့အောင်မယ်ဆန်းတယ်တော့အောင်မယ်ကြီးအောင်မယ်ဆန်းတာမဟုတ်ဘူးဒါသူကစာတဲ့ပင်နဲ့အညီပဲဒါအမှန်ကတည်းကရှိတာကဲကဲဆိုသားမအောင်ခဏခဏတော့ဆိုနေတာကဲရောက်တဲ့အခါဆိုမှ ဣဒာမေပုံညံအတဝေခရာဝဟံဟောတုဣဒာမေပုံညံအတဝေခရာဝဟံဟောတုမေကျွန်တော်ဤဣဒံပုံညံဤကောင်းမှုသည်ဒီကောင်းမှုဆိုတော့ဘုရားရှိခိုးနဲ့ဘုရားရှိခိုးရတဲ့ကောင်းမှုပေါ့ ငါးပါးသီလစောင့်ခြင်းငါးပါးသီလကျင့်သုံးရတဲ့ကောင်းမှုပေါ့။ပန်းဆိုလို့ရှိရင်ပန်းလူတဲ့ကောင်းမှုပေါ့။သီမိတွင်သီမိလူတဲ့ကောင်းမှု။သွန်းလူရင်သွန်းလူတဲ့ကောင်းမှု။သင်္ကန်းလူရင်သင်္ကန်းလူတဲ့ကောင်းမှု။သုံးလို့ကဘာကောင်းမှုကြီးလဲ။ကျွန်တော်ကြီးကောင်းမှုကြီးဆိုရင်အဲ့ဒါမိမိရဲ့စိတ်ထဲမှာရှိနေတဲ့ကောင်းမှုပေါ့။ခေါ်ဆိုခြင်းလည်းဆိုနိုင်ပါပြီ။သင်္ကန်းလူရသောကောင်းမှု၊သွန်းလူရသောကောင်းမှု၊ပန်းလူရသောကောင်းမှု၊ရေကျန်းလူရသောကောင်းမှုဒီလိုလည်းဆိုနိုင်ပါလေ။မေကျွန်တော်ဤဣဒံပုံညာဤကောင်းမှုသည် adawebyị waham aglialroyi onye agụyompido mepụ naibaṅụ webhawi ọdu pibdiri အဲအဲ့ဒါဝိဝတ္တနဲ့ပြတဲ့ကုသိုလ်ဆူတောင်းဖို့နဲ့သက္ကရာကပြတာသက္ကရာကပြတာဘုန်းကြီးကပြောတာမဟုတ်ပါဘူးသက္ကရာမှာရှိတယ်ပန်ယုတ်သက္ကရာနဲ့အင်္ဂုတ္တသက္ကရာမှာရှိတယ်တချို့ကဘဝတောင်းတာပြီးတော့ပြုတယ်တဲ့ကုသိုလ်ကောင်းမှုပြုတော့လူလူဆန်းသာရပါလိမ့်နဲ့ဆန်းသာရပါသေပြပါလိမ့်မင်းပြပါလိမ့်စသည်ဖြင့်ဆူတောင်းတာပါအဲ့ဒါတွေကဘဝချမ်းသာတွေတောင်းတာအာတောင်းတာရင်တောင်းတာဆိုရင်ဖြစ်တယ်တချို့နတ်ဘဝတောင်းတာနတ်ဖြစ်တာပဲလူဘဝတောင်းတာလူဖြစ်တာပဲတချို့များတခါတည်း မွေနဂါကြီးပွားတော့လည်းမွေနဂါကြီးဖြစ်နေလို့အာဒါကလည်းမှဘုရားလောင်းတော့ဘုရားလောင်းတော့အဲသံပိယနဂါမင်းကြီးဘုရားလောင်းတော့လေအဲသံပိယဖြစ်ခင်တော့ကအရင်တဘောကသူကသူဖြစ်တယ်သူနဲ့သူဆင်းရဲဖြစ်တယ်ဒီခါတော့ကနဂါကလည်းကိုယ်ွယ်ကြသံပါမြစ်ထဲကနဂါကြီးအဲဒီနဂါကြီးမင်းနဲ့တကွာကိုယ်ွယ်ရပူဇော်ကြတော့နဂါကလည်းပဲတကိုးကြီးပါနဲ့ သူကလူရောင်ဖန်ဆင်းပြီးတော့တကိုယ်ဣတိပါနဲ့ကိုနတ်လို့ပြန်စားတဲ့ပေတွေကတော့ဒီလိုငကားတွေနတ်တွေကသင်ကြားဥတော်ဒီလိုဥစားကြားဥတော်ဘယ်လိုခါသင်ကြားလဲဆိုရင်ဒီကိုစိုက်သွားသူတွေပုဂ္ဂိုလ်တွေပါလေအဲ့ဒီငကားလိုက်လို့ငွေလိုက်လို့ဆွက်ပြီးရဒီလိုအားလည်းနည်းနည်းပါးပါးရှိပါတယ်ဟိုသင်နေကြားကြားကတော့နန္ဒကပါတယ်သူရဲ့တော့အဲ့ဒီငကားမင်းကြီးရဲ့စိစိနေမြင်ရတာခုနဆင်းရဲတာကိုဘုရားလောင်းကဒီကဆင်းရဲတာချင်းတော့ဆင်းရဲတာဆိုတာကသူက ကိုယ်မှာဘာမှမပြည့်စုံတော့သူများပြည့်စုံတာတွေမြင်သဘောကျတယ်အဲ့တော့ဒီငကားမကြီးတို့ပြည့်ရင်ကောင်းပါပဲဆိုပြီးသူပြုတဲ့ကုသိုလ်လေးတွေနဲ့အဲ့ဒါပဲညှိညွတ်ပြီးတော့လာတော့သိပြီးသားမယ်မွေးကြီးဖြစ်တော့ပါလားတဲ့ကဲမှာငကားကြီးဖြစ်သွားတော့အဲ့ဒီငကားကြီးဖြစ်တော့မှသွားသူကအောင်မယ်တဲ့ထဲမှာငါမွေးကြီးဖြစ်လာတာပါညမကြိုက်သင်မတိသာတော့ဘုရားလောက်မို့ဟုတ်လားဒီကျင်ပုဂ္ဂိုလ်ဆိုရင်ပြီးကျင်မှတည်အောင်မယ်ဒီမွေကြီးတဲ့သဘောကြတယ်မှာကိုကြည့်ရဘုရားသဘောကြတယ်ဘုရားနဲ့ကသဘောကြတယ် ဘာဖြစ်ပြရပွားလေကိုယ်ကလည်းကိုပြောတာကဘုရားလောင်းကတော့သူကပညာရှိပြီးသားဖြစ်နေတော့ဟာမူကြီးရမ်းပြလာတယ်သိဉ္ဉညူးပြီးတော့နေတော့ငကမတွေကရင်းကြီးသွားဆိုတာကိုငကမတွေဟာဒီကိုဒီငကားကြီးကတော့သူကစဉ်းစားဉာဏ်ရှိတယ်သူသူ့ဘဝနဲ့သူနှလုံးမသာဖြစ်နေတာပဲတို့တခါတည်းပြောအောင်လို့လုပ်ကြအောင်လဲဆိုပြီးတော့နဂမတွေအလှပတွေတခါတည်းတကောဖန်ဆင်းပြီးတော့စီးကြမှုကြကကြခုံကြဆင်းဆိုကြနေဆိုတာဒီအာရုံတွေရောက်သွား ငကားကြီးကြောက်သွားတယ်သံဃာကြောက်ကြောက်သေးတာဘုရားလောက်တော့ကြောက်သေးတာမာပုဂ္ဂိုလ်တွေသိပြောကြမရှိဘူးကြောက်ကြမကောင်းတယ်ဘဝတည်းရှိလို့ရှိရင်ပြရဘဝပြောတဲ့သူကနောက်တော့ဒါလည်းပဲဘုရားလောက်ဆိုတော့ပြန်ပြန်စဉ်းစားတော့တတိယတော့ကိုဒီမွေဘွားကတော့နေလို့နေရာမကျပါဘူးဆိုပြီးလွတ်ရတဲ့ကြောင့်သူကတခါလေဥပဒေနဲ့ပြည်လာသွားဆောက်ကြည့်ပြီးခြင်းနဲ့ပြည်ပြီးသူများတွေအသာဆိုင်ရင်စားပြီးတော့ဆိုပြီးတော့တခါလေဥပဒေနဲ့ပြည်လာသူသူတွေနေတဲ့နေရာသွားပြီးတော့ဥပဒေနဲ့ပြည်လာဆောက်ကြည့်တော့ဘယ်တော့မွေလာမယ်ဆရာကတွေ့တော့မွေကြီးဖမ်း သူကမွေတယ်မာနနေပါတယ်နဲ့မမဟုတ်သူ့မာနစွန့်တဲ့အောင်မေးပြီးတော့ဒါကြီးမွေကြီးသူကဖမ်းသွားပြီးပြုတ်တဲ့ထည့်ပြီးတော့သူကိုလည်းအလားမဲ့ကြတာကိုလမ်းမဲ့ကြကြိုက်လိုက်ရင်တော့ပြင်မှာပါပဲမကြိုက်တော့ဘုရားအလောင်းကိုသူကကြိုက်လိုက်ရင်ပြင်မဲ့တဲ့နာကောင်းနာလေးနဲ့မှုတ်လိုက်ရင်ကိုပြင်မဲ့အဲ့ဒါဒါပေမဲ့လို့ဘုရားအလောင်းကသူ့ကိုဒီလားမပြအောင်ဆိုပြီးတော့သူကလည်းခါတယ်ဆောင်ကြောက်ပြီးတော့နေတော့သူဘာမှမလုပ်ပါဘူးအဲ့ဒီဘဝရှိတယ်အဲ့ဒါစိတ်ကအလိုရှိရင်တောင်းတာရင်ဖြစ်တယ်ကုသိုလ်ကောင်းမှုဆိုတာ ဘာမှမဆိုဖြစ်နေတယ်ကောင်းတာတောင်းတာလည်းဖြစ်တာမကောင်းတာတောင်းတာလည်းဖြစ်တာပဲတချို့တဲ့ဉာဏ်ညှို့ဖွဲ့ပြီးတော့မိမိဉာဏ်ညှို့ရှိတဲ့ပုဂ္ဂိုလ်နောက်ဘဝကိုတတ်နိုင်ရပါလို့ဤဆိုပြီးတော့ဆူတောင်းတတ်လို့ဟာတတ်နိုင်တဲ့ဘဝတွေဖြစ်တယောက်တည်းဉာဏ်နဲ့တတ်ဖို့ဆက်တွေရှိတယ်ဒီလိုလည်းရှိတာပဲမကောင်းတာဆူတောင်းနေဖြစ်တယ်ဆိုတော့မကောင်းတာတော့မတောင်းရဘူးလို့သာကောင်းတာတောင်းရတယ်အဲလူချမ်းသာတာချမ်းသာဆိုနေနဲ့တော်ပါသေးတယ်နည်းနည်းတော်သေးတယ်သူကအဲအကောင်းဆုံးကတော့ဖြင့်အဲ့ဒီဟာ မေဖို့နိဗ္ဗာန်တရားအကောင်းဆုံးပဲတဲ့ဝိဝတ္တဝုကင်းရဖြစ်တဲ့မေဖို့နိဗ္ဗာန်တောင်းတာပဲအကောင်းဆုံးဝိဝတ္တနိဗ္ဗာန်ကုသိုလ်ဖြစ်တယ်တဲ့ဣဒံမေပုညာသဗျာဝါဟောတုလို့အဲဒါပါဏိတဝင်ဖြစ်စေသီသီလေးတစ်လုံးဖြစ်စေသွန်တစ်စုံဖြစ်စေသူတဲ့အခါကာလမှာအဲဒီလိုဆူတောင်းနဲ့ဆူတောင်းပြီးတော့ဒီလိုမဆိုရလည်းပဲမေဖို့နိဗ္ဗာန်ရပါလို့ဆိုရင်လည်းပြီးတာပါပဲဒါကဟိုစာနဲ့ပင်နဲ့နည်းနည်းခန့်ခန့်ညံ့ပြောင်းလို့ပြောနေတာ ဒီကောင်းမှုကြောင့်မဖွင့်နေပါရပါလို့ဤဆိုင်ပြီးတာပါပဲဒါလည်းပြီးနေတာပဲသူ့ပါဘူးကွာအဲဒီတော့ဆူတောင်းလိုက်လို့ရှိရင်ဒီကုသိုလ်ကောင်းမှုကဝိဒာနိဒာကုသိုလ်ဖြစ်တယ်ပါရမီကုသိုလ်ဖြစ်သွားတယ်အဲဒီကုသိုလ်ဟာကမဲ့ခင်တရားပဲဒီကုသိုလ်ကနေပြီးတော့အကျိုးပေးမယ်ဟောမဖွင့်နေပါရနိုင်တဲ့လူဘဝညီကောင်းဖာကောင်းဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ဘုရားဘာသာဝင်တွေအဲထုံးကားနေတဲ့နေရာဌာနဘုရားဘာသာတရားတွေ မြတ်စွာဘုရားဟောတဲ့တရားတွေကြားနာနေတဲ့တရားဌာနကိုဒီကုသိုလ်ကောင်းမှုကပို့ပေးတယ်အဲ့ဒီနေရာသွားပြီးသူဖြစ်တာကိုအခုလူတွေဒီလိုဖြစ်လာတာပရမရေပရိသေကရေမိဘရေဘုရားဘာသာတွေဖြစ်ဘုရားဘာသာတွေကြားနာတဲ့နေရာမှာနေသူတော်ကောင်းတရားတွေကြားနိုင်တဲ့နေရာမှာနေသူတော်ကောင်းတရားအားထုတ်နေတဲ့အခြေအနေတွေနဲ့ပြည့်စုံလာတာအသာသာရရပဲနေရေးထိုင်ရေးစာရေးတော်ရေးကစပြီးသူအကြောင်းညွှန်လာတာ အကြောင်းမညှို့ခြင်းပြီဆိုမှတော့မပြည့်စုံဘူးဟိုကမပြည့်စုံရမပြည့်စုံဖြစ်တာအဲဒီအကြောင်းညှို့လာတာတွေကဘာကြောင့်လဲဆိုတော့ဒီလိုစုဆောင်းနေကြပြည့်စုံတာမေကျွန်တော်ဤတံပုံညာဤကောင်းမှုတရားသောဘုရားဘာတော်တရားလေးပါးတွေကိုယ်ရာကိုယ်ကြောင့်ပြည့်သောမေဖို့နိဗ္ဗာန်ကိုရွတ်ဆောင်ဤဟောတုဖြစ်ပါစေတည်းဒီလိုစုဆောင်းတဲ့ကုသိုလ်ကအေးပြီးတော့ကြိုးပေးတော့ကုလိုမေဖို့နိဗ္ဗာန်ရနိုင်တဲ့လူဘဝကြီးကိုရနိုင်ကြပြီတဲ့အဲ့ဒါအဲ ဒါနကုသိုလ်သီလကုသိုလ်တွေကလာတာပဲဒီဒါနသီလကုသိုလ်တွေဟာလည်းပဲဒီမဂ်ခင်တရားတွေရဲ့ခြေကမယ်ဟာခြေကမူလမူလမူလမဂ်ခင်တွေလည်းဘုန်းကြီးကသင်သွင်းထားတယ်အဲမူလမဂ်ခင်တဲ့အဲပုဗ္ဗဘာကမဂ်ခင်တဲ့အရိယမဂ်ခင်တဲ့သုံးမျိုးဘုန်းကြီးကခွဲသာပိကျန်ကလည်းတည်းရှိတာတော့ပုဗ္ဗဘာကမဂ်ခင်နဲ့အရိယမဂ်ခင်နှစ်ခုပဲခွဲတာမူလမဂ်ခင်တော့သူကသင်သွင်းမထားဘူးမူလမဂ်ခင်ကပုဗ္ဗဘာကမဂ်ခင်နဲ့ထည့်ထားပါတယ်သူသာပါပဲ။ ဘုန်းကြီးကတော့မူလမဲ့ခင်ကသူကတစ်မျိုးလေးမဟုတ်မူလမဲ့ခင်ဘုန်းကြီးကတစ်မျိုးဖွဲ့တာကမှတ်လို့သာလို့လည်းကောင်းအောင်မူလပုဗ္ဗအရိယာသုံးဝမဲ့ခင်မြတ်ပြပွားစေတဲ့ဤမဲ့ခင်ပြည့်ဝနိဗ္ဗာန်တာဆိုပြီးတော့ဒီလိုဆောင်းမှုကလေးပေးတာကြိုက်ဆိုသားမအောင်လားမူလပုဗ္ဗအရိယာသုံးဝမဲ့ခင်မြတ်မူလပုဗ္ဗအရိယာ သုံးဝမဲ့ခင်များမူလပုဗ္ဗာအရိယာသုံးဝမဲ့ခင် ရိယမဲ့ခင်မဲ့ခင်သုံးမျိုးခွဲရမယ်မမြဲတဲ့တရားတွေသူပြီးဖြစ်ပွားစေလို့မဲ့ခင်ပြည့်ဝင်နိဗ္ဗာန်တာအဲ့ဒီမဲ့ခင်သုံးပါးကိုဖြစ်အောင်အားထုတ်ပွားစေပါဒီပြည့်ပြန်အားထုတ်ဒီပြီးသားတရားတွေလည်းပွားတယ်ပွားအောင်အားထုတ်လို့ရှိရင်နိဗ္ဗာန်ကိုရောက်သွားပါတယ်လို့ဆိုလိုတယ်ဖြစ်ပွားစေခြင်းဆိုမဲ့ခင်ပြည့်ဝင်နိဗ္ဗာန်တာ it, Guazilim. Imagine you in the Vanda. The Guazilim. Imagine you in the Vanda. Thank လမဂ်ခင်ဘုရားဘာသာမဂ်ခင်အရိယာမဂ်ခင်၃ပါးပြည့်အောင်အားထုတ်ပါတဲ့ဖြစ်ပြီးရင်လည်းပြည့်စုံတယ်ပြည့်စုံအောင်ပွားများအောင်အားထုတ်ပါတဲ့ပွားများအောင်အားထုတ်ရင်ဘယ်ရောက်မလဲဆိုနိဗ္ဗာန်တတ်တဲ့ရောက်သွားပါလိမ့်မယ်အဲမူလမဂ်ခင်ကခုပြောတဲ့ကံကံရဲ့အကျိုးယုံကြည်ပြီးတော့ပြုတဲ့ဒါနပိလကုသိုလ်ကောင်းမှုတွေမေဖို့နိဗ္ဗာန်ရောက်အောင်သဘောနိဗ္ဗာန်ရပါစေလို့ပြောဆုတောင်းနေတယ်ဒါနပိလအစရှိတဲ့ကုသိုလ်တွေလာတယ်မူလမဲ့ကသုံးလဆင်းရဲ အဲဒီမူလမဲ့ခင်တွေကအရင်ခံပြီးတော့ဘဝကောင်းတွေရောက်လာလူဘဝနာဘဝတရားတို့ရနိုင်တဲ့ဘဝမျိုးတွေရောက်အဲရောက်လာတဲ့အခါကျတော့သင်လည်းမူလမဲ့ခင်ဘာတော့ပါရတာပါပဲကံကံအကျိုးယူတာတွေပါပါရသမာဓိကမ္မတရသမာဓိကြီးကပါတယ်အဲဒါအကြောင်းခံပြီးတော့တရားကျင့်တဲ့အခါအဲပုဗ္ဗဘာကမဲ့ခင်တွေဖြစ်အဲ

အဲဒီခြေပိုင်းကနေပြီးတော့ပြည့်စုံတဲ့အခါနောက်ပိုင်းအရိယာမေကနောက်ဖြစ်မှာဒါရဲ့တစ်ချိန်နဲ့ဘာမှကြောက်ဘူးအဲ့ဒါသူကသမထနာနာမည်ကတော့ကြီးနေတာသူကတစ်ချိန်နဲ့ပဲဘာနဲ့တူနေလဲဆိုတော့ဘုရားရှိတင်တာနဲ့တူဟုတ်အဲ့အဲ့ညာနေလည်းပဲဘုရားဘုရားညာလို့သာတယ်ဘာလဲသိကြလို့သာသိသေးတာပဲသူကဒီဘုရားတယ်လို့ရှိရင်ပြင်အောက်ကကြီးကြီးလို့ရတာပဲကြီးကြတော့ဘူးအောက်ကတော့လည်းမရှိနိုင်ဘူးနည်းနည်းနည်းကြီးပြသွားတယ်သမထဆင်းရင်းပြီးအားမကြီးကျတာမဟုတ်ဘူးသဘောကျသွားတယ်ကကြီးတင်တော့လည်းဘာမှမကြတာမဟုတ်ဘူးသူကသမဏခင်းတင်လိုက်တယ်ပြီးတာ ဒါတော့ကြီးတဲ့စေရီကြီးကတမနဲ့ခင်းတင်လိုက်တယ်ပြီးတာမပြီးကျင်တော့ကိုပြင်းပြင်းပြင်းပြင်းပြီးဖို့တင်အပွဲတွေခါလုပ်နေတာကတော့ဒါကတော့ဖြစ်နေတယ်ဖြစ်လို့ရတာပေါ့လေပြီးအောင်လုပ်မယ်ဆိုလို့ချင်းသူတမနဲ့ခင်းလောက်နေပြီးတာပဲဖြစ်နေတဲ့ဥစ္စာဘာမှခင်းနေတာမဟုတ်ဘူးစတုန်းကတော့အေးအများဆုံးလောက်တာကတော့အောက်ခြေကနေပြီးတော့ ခဏကနေပြီးတော့ပြစ်စရာတွေတက်ပါလေတဲ့ညာတွေတက်လျှောက်ပြီးတော့လောက်ရတာစီရီကြီးတစ်ခုကြီးဘူးနှစ်လားသုံးလားလည်းမပြီးဘူးသူကစီရီကြီးလို့ချင်းတစ်နှစ်လည်းမပြီးဘူးတစ်နှစ်လည်းမပြီးနာလောက်ရတယ်အဲဖြစ်တင်တဲ့အခါတခဏလေးပါမကြောက်အဲ့ဒါလိုပဲသူကအရိယာမေရင်ထီအောင်အားထုတ်ရတာဝိပဿနာတွေပုဗ္ဗဘာကရှင်းပိုင်းကနာအားထုတ်ရတယ်အခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကြည့်ပါမှာပေါ့တခါတရားထုတ်ရတယ်မနာအားထုတ်ရတယ်တချို့ညာနဲ့ပုဂ္ဂိုလ်တော်မှာ9ရက်လောက်သူအားထုတ်ရတာပါ ကိုနည်းတဲ့မြန်တဲ့ပုဂ္ဂိုလ်တဲ့ခါကျကြတယ်20လောက်အားထုတ်တာကြီး15လောက်အားထုတ်တာအားထုတ်တာကြီးရက်20လောက်အားထုတ်တာကြီးအဲစိတ်လောက်အားထုတ်တာကြီးတယ်ဒလလောက်အားထုတ်တာကြီးဒလ9လောက်အားဒလ3လောက်အားထုတ်တာကြီးတယ်အဲဒီခြေတိုင်းကအဲဒီလိုဒလဒလကကြီးအားထုတ်နေတာဟာကိုယ့်ဘဝကနေခင်ဒီလိုလည်းမရောညောင်းမပြောင်းတမတ်တမတ်နေရတာကိုယ့်ဘဝကနေဖြည့်ဖို့မဲ့ခင်ဝိပါဒနုအဲနောက်ဆုံးဒီလိုလည်းခါကမြင်ရလို့ပြုတ်ကနေရောက်သွားတဲ့ခဏလေးပဲ7မိနစ်လည်းမကြာဘူးပြုတ်ကနေပြီးဟောပြီးနေတယ် နောက်ကိုတက်ပြီးတော့မှတ်လာကြည်အောင်လို့အားထုတ်နေတာကတော့အဲဒီတော့အဲဒီမှာအစဉ်အားဖြင့်မူလမဲ့ခင်တဲ့ခြေကန္တနာပိလာအစရှိတော့ကုသကောင်းမှုတရားတွေမေခွန်ဒီကရည်ရွယ်ပြီးကြလားပြုတဲ့ကုကုသကောင်းမှုတရားတွေမူလမဲ့ခင်ဝိပဿနာပိဋကနဲ့သင်္ခါရအာအရိယာမဲ့ကြောင့်လို့ဝိပဿနာတရားတွေပွားများအားထုတ်နေစီတိုင်းစီတိုင်းနဲ့ဘုရားကမဲ့ခင်နောက်ဆုံးကြတော့အရိယာမဲ့ခင်နိဗ္ဗာန်တက်ကိုပြည့်ဝင်ပြီးတော့သွား အဲ့ဒါတွေကမေဃသစ္စာတရားတွေပဲမူလမေခင်နဲ့ပုဗ္ဗဘာနာမေခင်ကလောကီမေဃသစ္စာတွေပေါ့အဲနောက်ဆုံးနိဗ္ဗာန်တတ်တယ်ပြည့်ဝင်သွားတာကတော့ဒါကတော့အရိယာမေဃဒါကတော့လောကုတ္တမယုံမလွန်ဖြစ်နေတယ်လောကုတ္တမေဃသစ္စာပေါ့သူကလောကုတ္တမေမေတ္တာမနတိကရောတိလို့သူကဟောပါတယ်အဲ့ဒီလောကီရောလောကုတ္တနှစ်ခုလုံးထဲမှာမေဃသစ္စာမေဃသစ္စာဒီအိဋ္ဌံအလိုရှိရတဲ့တရားပဲ ဟုတ်တယ်လို့ကြက်တော့တရားမသိရင်ငါသိတဲ့ပုဂ္ဂိုလ်လို့ကြက်မှမသိတဲ့ပုဂ္ဂိုလ်တွေကတော့လုံကြည့်ဘူးပေါ့လေဟိုကျွဲပါစောင့်ကြည့်ဆိုတာလိုပဲမြတ်စွာဘုရားရဲ့သာသနာတော်ကြီးအမှန်တရားထုံးကားနေပေမဲ့လို့တချို့ကဒီဥစ္စာကိုတည်ပြီးတော့မပုံရမသိဘူးအခုခေတ်ကာလလောကကြီးပွားရေးတွေအဲကြီးပွားရေးတွေဘာတွေညာတွေဟိုဟိုနိုင်ငံကနောက်နိုင်ငံတွေပဲကနေပြီးဒီလိုလိုက်တာတွေအဲ့ဒါတွေပဲကောင်းမှပြည်တာတွေလာပြီးတော့ဒါတွေလည်းတွေ့နေရတာတွေကြီးပွားရေး အဲဘာသာတရားတွေကတော့သိပြီးအရင်ကြည့်သေးဘူးလို့လိုအောင်နေတယ်။ဒီလိုတော့အောင်နေတယ်ဆိုတော့ဒါကြည့်မသက်ကြဘူးသူကလည်းကြည့်တာလေတို့ရိုးပတိပြုလုပ်ပြီးတော့နေတာကြီးတယ်။ကြောက်ပြရတဲ့ပုံ။ဒါအဖို့တာမှာမရိတာနဲ့တူတာပေါ့။ဘာနဲ့တူလဲဆိုတော့တော်တယ်မှာသမင်များနဲ့တူတယ်။တော်တယ်အသမင်များအဖို့တာနဲ့ကြောက်တော့ဉာဏနာတို့တွေ့တော့စိန်တို့ဒါတွေတွေ့နေပေမဲ့သူ့မှာဘာမှ တန်ဖိုးမရှိဘူးတန်ဖိုးရှိမှလည်းမရှိဘူးသုံးလည်းမကြောက်အတူအတူတွေလည်းသုံးလည်းမကြတော့ကြောက်ဟုတ်တော်ဟုတ်တယ်ဆိုဒီကသူကတတိယသူကောက်သွားတယ်လည်းဘာမှသုံးလို့ကြောက်ဘာမှလုပ်လို့မဖြစ်ဘူးသူကလူတွေကသုံးကြတာသူကသုံးကြတာမဟုတ်သူကတော့မြဲလောက်ပုံတော့ကြီးပွားပြီးတော့လားသူမှလည်းမြဲနုနုမြေကောင်းကောင်းဟာသူကဘုဒ္ဓံသာရမြေကြီးဒါလည်းတင်ကတော့ဒါအသုံးကြတာပဲဒါကသူကတော့မြေကောင်းကြီးကောင်းပဲလိုက်ပြီးတော့ကြာတယ်ဒီနေ့ကြောက်ကောင်းနေရှင်ကောင်းနေဘာရင်းညာတွေလမ်းတွေ့နေပဲပဲလို့ဒါတွေအကိုးပဲသူကဒီဟာတွေသူပြီးမဆိုင်ဘူး အိမ်မော်ရင်နေအဲ့ဒါနဲ့တူတယ်ရှင်းနေပါတယ်မမလေးကြီးဘုရားဘုရားတွေ့တဲ့မေဖို့နိဗ္ဗာန်ရတဲ့အကြောင်းဖြစ်တဲ့တရားတွေတဲ့ဒါနပိလာဆက်ပြီးတော့ဘုရားဘာသာမဲ့ဒီနေ့ကျတော့မေဖို့မူလမဲ့ကျင်ပြီးတော့ဝိပဿနာတွေဘုရားဘာသာမဲ့ကျင်ဒါတွေဟာမြတ်စွာဘုရားကြီးတရားတော်တွေကကြားနာသိနေရတယ်မဲ့တချို့ကဖုဒ္ဓမှမသိဘူးဒါတွေရှားမိမှရှားမိရမှမသိဘူးဟုတ်ကဲ့သူ့အတွက်လည်းပဲသုံးတော့မကြဘဲနဲ့ရှင်ဘာလို့သူကလိုမမရှိတဲ့ဟာကို ခုနသမင်းလိုပဲဖြစ်တွေကပါရမီမရှိတဲ့ပုဂ္ဂိုလ်တွေလူမှာဆိုလို့ရှိရင်တော့ဒါတွေဖိုးတာပေါ့အဲဒါလည်းပဲတရားလိုရှိတဲ့ပုဂ္ဂိုလ်ပါရမီရှိတဲ့ပုဂ္ဂိုလ်တွေတော့ဒီဟာတွေကဖိုးတာနေတယ်အဲကာမပုဂ္ဂိုလ်တွေကဘာတွေကဖိုးတာလဲဆိုကာမဂုဏ်တွေကဖိုးတာနေတယ်ကာမဂုဏ်တွေကဖိုးတာ ။ဘာမုံတရားတွေကလည်းဒါရီကအဘုဒ္ဓနဲ့နေစားနေလုံးနေစားညလုံးညစားအဲဒါဘူးဓမ္မီအားတော့ရတဲ့ညလေးသုံးဆောင်ခါလာတာရှင်လားအဘုဒ္ဓဆုံးပဲအကောင်းဆုံးပဲလို့ထင်နေတာကခုနသမင်ကတော့မြက်နေတိုင်းနေတိုင်းသွားပြီးတော့ညခုံးတော့သွားစားအဲ့ဒါကောင်းတာပဲရေလေးသွားတော့ပဲအဲ့ဒါကောင်းတာပဲဒီလိုအောင်မေးတယ်ကြောက်တဲ့စိန်တွေဖုဒ္ဓတွေတွေ့မယ်သူ့မကောင်းဘူးသူ့အတွက်သုံးလည်းမကြဘူးအဲ့ဒါပြင်လာတယ်မအားဖြင့်တော့ ကြောက်သူစိတ်တွေကလူရောအမြင်နဲ့ဆိုရင်ဖုတ်တံတယ်လို့ပဲပါရမီရှိတဲ့ပုဂ္ဂိုလ်တွေအမြင်နဲ့ဆိုလို့ရှိရင်ဘုရားဆိုင်သူတော်ကောင်းတွေအမြင်နဲ့ဆိုလို့ရှိရင်လက်ကမေတ္တာသစ္စာတရားတွေတဲ့မူလမဲ့ခင်ခေါ်တဲ့ဒါနပိဒါဆိုင်ပြီးတော့ကောင်းမှုတွေဘောဘာကမဲ့ခင်လို့ခေါ်တဲ့ဝိပဿနာမဲ့ခင်တွေတဲ့ဒါတွေကသာနာကောင်းတဲ့တရားတွေအိဋ္ဌာလို့ရှိရတဲ့တရားပဲအလိုကိုရှိရမယ်အလိုရှိရတယ်အလိုရှိတဲ့ရှိတဲ့ လိုမရှိတဲ့ပုဂ္ဂိုလ်ကမသိတတ်လို့လားလိုမရှိတဲ့တကယ်တော့လိုရှိရမယ်တရားဒီလိုဆိုလို့တယ်အိဋ္ဌာလိုရှိရတဲ့တရားပဲသာတန်ရတဲ့တရားကောင်းတယ်မနာပါစိတ်နှလုံးကိုစွန့်စီတာပွားစီတာတယ်မြတ်နိုးအပ်တဲ့တရားပဲလို့ဒီလိုသိရမယ်အဲ့ဒါလောက်ပြီးတော်ပါပြီတဲ့ဟုတ်လားနေရသစ္စာမေဃသစ္စာကဘယ်လောက်ပြီးတော်ပြီတဲ့ဘယ်လောက်ပြီးပြီးတော့ဒီနေရသစ္စာတရားကိုဆက်ရောက်ရအောင်ကိုယ်တိုင်တွေ့ရအောင်မေဃသစ္စာတရားမိမိတဏ္ဍာပြည့်စုံအောင်

မျက်စိကမြင်နိုင်မြင်နိုင်ဥပါဒณะခန္ဓာ၅ပါးတည်းသိရှိရမယ်နားကကြားတယ်နှာခေါင်းကနားတယ်တရားရတော့စသဖြင့်ကိုယ်ကသိတယ်ဒီလိုစဉ်းစားကြကြည့်တယ်ကိုယ်တဲ့စာနဲ့လို့ကြားတယ်ဒါဒုက္ခသစ္စာတရားတွေအဲဒီထဲမှာတာနှစ်တဲ့မူလေးကြားတဲ့ဝုံဝုံဖြစ်သွားပြီအဲ့ဒါသမှုတဲ့သစ္စာတရားဒီတရားနှစ်ခုကိုရှိရမယ်အဲဒီတရားနှစ်ခုကိုအခုရှိနေရတာကိုအဲဒီတရားနှစ်ခုရှိတော့ကိုဖောင်းနေပိန်နေခိုင်းနေရှိရကျွေးတယ်စမ်းတယ်မြင်တယ်ကြားတယ်ဒါကနှစ်တဲ့နှစ်တဲ့လူချင်းလူချင်းနဲ့ဒါလည်းမလျာတွေကြံရင်ကြံနေစဉ်းစားတယ် ရှင်ရှင်နဲ့စသည်ဖြစ်မှာပါအဲ့ဒါတွေကဝိဇာတံတမေသူကိုယ်ရဏနာဖြစ်သောသစ္စာလေးပါးတရားတော်၌ဓမ္မလူပါတိသဘောတရားများကိုရှိပြီးဖြစ်၍ဒီတရားတွေရှိနေတာဟုတ်လားကောင်းတဲ့ခါကာလမှာဒုက္ခသစ္စာတရားရှိပြီးပြည့်သွားဒိနာလည်းဖြစ်ပြီးပြည့်သွားဒုက္ခသစ္စာတရားရှိပြည့်တဲ့တရားပဲသေရသံဃာလည်းဖြစ်ပြီးပြည့်သွားတဲ့တရားပဲ စိတ်ကူးစကြံကြလည်းဖြစ်ဖြစ်ဖြစ်သွားတယ်ဗျာညောင်းတာပွေတာချင်းခဲတာတွေဖြစ်ဖြစ်သွားတယ်ဗျာဒုက္ခသစ္စာကြီးတယ်ပဲဒီထဲမှာမြင်ရတာလည်းကောင်းတယ်လို့ထင်သွားကြားရတာကောင်းတယ်လို့ထင်သွားတယ်ဒါတွေထင်ဒါလေးတွေကောင်းတယ်ထင်တာလေးတွေရှိတယ်အဲကောင်းတယ်ထင်မိတာမိတဲ့သဘောကျတာသူကသမှုရသစ္စာတွေအဲဒါလေးတွေသူ့ရတာကောင်းတယ်ထင်ရင်ကောင်းတယ်မှလည်းဆိုခြင်းလိုခြင်းနဲ့အနှစ်သက်အနှစ်သက်တယ်မှဒါသမှုရသစ္စာရှိတာကိုအဲဒီလိုရှိတာ အဲမြေရသစ္စာမေဃသစ္စာကိုမျက်မှောက်ပြုအောင်တွေ့အောင်ယူရပြီးတော့ခန္ဓာ၅ပါးယူတဲ့ဒုက္ခသစ္စာနိစ္စပါရမှုရူတဲ့သမုဒယသစ္စာကိုရှုနေတာအချင်းဒါသုတ္တသစ္စာကမ္မထာမဲသစ္စာ၄ပါးရှုနေတာပဲဤတိဤသောကေဤသောပြားတို့သစ္စာတံမိမိတဏ္ဍာ၌ဓမေသူဟာသဘောတရားတို့၌မိမိတဏ္ဍာမှာရှိတဲ့သစ္စာ၄ပါးယူတဲ့သဘောတရားဆိုအမှန်တသစ္စာ၅ပါးပါပဲဒုက္ခသစ္စာနဲ့လုံရသစ္စာအဲဒီသစ္စာ၅ပါးတို့၌ ဓမ္မ ानु ပါဒေသဘောတရားများကိုရှုသိဖြစ်ဦးရတဲ့နေနေမူလတုန်းကတော့တရားသဘောတရားပဲဟုတ်မလဲဟုတ်လားကိုယ်ရယ်ဆိုရင်ငါပဲလက်ပဲကိုယ်ပဲစမ်းတယ်ဆိုရင်ငါပဲလက်ပဲကိုယ်ပဲမြဲတယ်မြဲနေတာလေအင်္ဂါရှိနေတယ်ခုရှိနေတယ်အတူတူပဲနိုင်ငံတော်ကသိနေတဲ့စိတ်ခုစိတ်အတူတူပဲဒီလိုထင်နေလားဘယ်သဘောတရားပဲဟုတ်မလဲအကောင်းကြီးနဲ့ရှင်းနေတာအခုဝိပဿနာရှိတဲ့ပုဂ္ဂိုလ်ကအကောင်းမရှိဘူးသဘောတရားကြည့်ရတယ်သူကသာပုဂ္ဂိုလ်ကတော့အကောင်းကြီးရှင်နေရှင်မှာပဲသူကညမ်းမှဖြစ်သေးတယ် အဲနာမယောပိစ္ဆနာယုတ်ကိုပိုက်ချမသိသေးတဲ့ပုဂ္ဂိုလ်တွေစရတာပုဂ္ဂိုလ်တွေကတော့ပဲသဘောတရားပြီးအောင်မလဲသူကောင်းကြီးတဲ့သူသင်အောင်မှာပဲသူကကောင်းကြီးတဲ့ပဲရှိနေတာမြဲနေတာပဲသူကအဲနာယုတ်ပိုက်ချသိတာပြီးဒုတိယပြညာသိစေပြီးသိတာပြီးဆိုတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကသဘောတရားတွေဒါမှအကောင်ထည့်လိုက်မရှိဘူးမြဲနေတာမရှိဘူးဖြစ်ပြီးပြတ်သွားသဘောတရားတွေကြည့်တယ်ပြီးနေတာပါဣဇာတဝါရမေသမုပ္ပဒါနာရှိသောသဘောတရားတွေ၌မူလီဓမ္မလူပါတိသဘောတရားများရှိပြီးဒီဥရတိနေ၏ အဲဒါမှတ်တိုင်းမှတ်တိုင်းဖောင်းနေမှပြင်းနေမှမှတ်တိုင်းမှတ်တိုင်းဟာသစ္စာတကိုယ်ရင်းတဏ္ဍာကဒုက္ခသစ္စာတရားတွေသဘောတရားများပဲလို့ရှင်းတယ်။ဒါကိုယ်တည်းကဖြစ်တဲ့မှုသာလို့ရှင်းအဲ့ဒါရှင်းလိုက်သမှုရသစ္စာတရားတွေကိုသဘောတရားများပဲလို့ရှင်းတယ်။အသာဓမ္မရာလည်းဖြစ်တဲ့သာရာလေးကိုပဲငါထင်းနေတာငါဖြစ်တဲ့ငါသာတယ်ငါလူချင်းတယ် လူကျင်နာကငါကောင်မှတ်တယ်အကောင်ဝင်းနဲ့မှတ်ကောင်ဝင်းလို့ခွင်းတယ်အခုတော့ကလူကျင်နာမှလည်းအကောင်ဟုတ်လို့ဆိုတော့လူကျင်နာလေးခုမှပြည့်ခုပြောက်သွားတယ်သဘောတရားနိတ္တတယ်မှနိတ္တတာလေးခုပြည့်ခုပြောက်သွားကောင်းသဘောတရားပဲအကောင်ဟုတ်အဲကြောင့်သစ္စာတံမိမိကိုယ်တွင်သာနာ၌ဓမ္မေသူဝသစ္စာလေးပါးတရားတော်၌မူသည် ကာမ ानु ပါတိသဘောတရားများကိုရှုပြီးရှင်းဦးရတယ်ဒီနေ့ရှုရရှိတဲ့သစ္စာလေးပါးတရားသဘောတရားများတော့ဓမ္မ ानु ပါဒနာဖြစ်နေတာတဲ့မေဃဝါသံမေတုဗိဓာသစ္စာလေးပါးတရားတို့နဲ့မူလဓမ္မ ानु ပါဒသဘောတရားများကိုရှုပြီးရှင်းဦးရတယ်ဒီနေ့ဒါကတော့မိမိသာနာကသဘောတရားတွေသဘောကျသွားတော့သူမြတ်သာနာနဲ့ဒီလိုဟာတွေပဲသဘောတရားတွေပဲသူမသိလို့ ကိုယ်ကကျွေးရတဲ့အခါမှာကျွေးနေတဲ့စိတ်နဲ့ကျွေးရုပ်ကလေးတွေဆင်းဆင်းဖြစ်ပြသွားတာပြီးတော့သဘောကျတယ်မှပြီးတော့သူများတွေကျွေးတယ်ဆိုတော့ဒါအတူတူပေါ့ကိုယ်ကျွေးတာကတော့ဖြစ်ပြနေတဲ့ယုံနာသူများကျွေးတာကတော့အကောင်းဆုံးပဲရှင်းတော့မလဲအဲကိုယ်မှာကျွေးတဲ့အခါကလာကျွေးနေတဲ့စိတ်နဲ့ကျွေးဆင်းဆင်းဆိုင်တဲ့ခါကလာဆန်းဆန်းတဲ့ခါကလာဆိုင်တဲ့စိတ်နဲ့ဆိုင်ရုပ်ဆင်းဆင်းလေးတွေသဘောတရားမျှဖြစ်ပြသွားတာပဲလို့ပြီးတယ်။သူများလည်းပဲဒီလိုပဲပေါ့ဒီလောကလုံးမှာလည်းကိုယ်ရဆန်းတယ်ဆိုတာသဘောတရားကြီးပဲ။ ခိုင်နေတာတယ်သွားတယ်လာတယ်သဘောတရားမြင်နေကြတယ်ဆိုအလုံးသဘောတရားကိုယ်တဏ္ဍာမှာဒီလိုရုပ်တဏ္ဍာဖြစ်ပြနေလို့မြတ်တဏ္ဍာနဲ့ဒီလိုဖြစ်ပြနေတာဒီပါပဲလို့စဉ်းစားဆင်ခြင်ပြီးသုံးသပ်တာကိုမြတ်တဏ္ဍာဟာတော့တကယ်သူမြတ်တော်ကိုအဲသူသူနိုင်တဲ့အခါနဲပါလေဒါတရားမြင်တဲ့အခါကြည့်လိုက်ရင်ဒါတော့နည်းနည်းပါးပါးရှိတယ်နဲပါတယ်ဆိုအဲ မိမိတဏ္ဍာဣဇရတဏ္ဍာသဘောတရားတွေသဘောကျတဲ့အခါမှာသဘောတရားများပဲလို့သဘောကျတဲ့အခါမြတ်တဏ္ဍာနဲ့ဒီလိုပဲဒီလောကလုံးလည်းပဲဒီလိုကြီးတယ်ပဲဒီလိုဖြစ်တဲ့သဘောတရားတွေကြီးတယ်ပဲလို့သဘောကျပါအဲ့ဒါဗိဓဓမ္မနုပါဒနာဖြစ်တယ်ဣဇဒဗိဓဝါဓမေသူမိမိသာနာပရမသာနာ၌ရှိသောသစ္စာလေးပါးတရားတော်၌မူလဓမ္မနုပါဒသဘောတရားများရှိသည့်ဖြစ်ဝိရဒိနေမိမိသာနာမြတ်တဏ္ဍာရော ခန္ဓာမှားလဲသစ္စာလေးပါးတရားသိမြင်ပြီးတော့နေတယ်အဲ့ဒါကမိမိတဏ္ဍာကျူလိုက်မှားလိုက်သဘောကျသွားသစ္စာလေးပါးတရားများသဘောတရားများပဲလည်းသိတယ်ဖြစ်ပြနေတဲ့ဒုက္ခသစ္စာများပဲနိစ္စပါတမှုပြသစ္စာများပဲအကြောင်းတရားလေးပဲအဲ့လိုသိပါအဲဒီလိုသိတာလည်းသူညတဏ္ဍာလည်းဒီလိုပါပဲသုံးတာလည်းခါမိမိတဏ္ဍာရှုလိုက်သူညတဏ္ဍာသုံးတာဆင်းရဲလိုက်ဒီလိုအသွားပြန်ဖြစ်နေတဲ့အခါမှာအစ္ဆဒတ္တကနှစ်ခုလုံးရှိပြီးညီရဲတယ်ဇေနတ္တနှစ်ခုလုံးရှိလို့တော့ဖြစ်ဘူး မဖြစ်ဘူးလို့ပဲသက္ကရာပြာဆိုတာလည်းငကူလုံးသူ့လုံးဖြစ်ဘူးတဲ့ဒီဥစ္စာဣဇဒကိုရင်းတာနာရှုလိုက်ဗိဓတာနာကိုသုံးသဆင်မြင်ပြီးတော့ရှုလိုက်ကိုရင်းတာနာကရှုလိုက်ဗိဓတာနာသုံးသဆင်မြင်ရှုလိုက်ပြီးတော့အပြန်အလှန်ဖြစ်နေတဲ့အခါမှာဣဇဒဗိဓငကူလုံးရှုနေတာလေအဲဒီလိုရှုသွားရင်သွားရင်လည်းနောက်ဆုံးကြတော့အရိယာမေကိုပြည့်ဝင်သွားရတာဟုတ်လားတရားကနေမဆုံးသေးပါဘူးနောက်ပိုင်းနည်းနည်းကြားနေပါသေးတယ် နာရီကတော့နှစ်နာရီလောက်ရှိသွားတယ်တရားနာတဲ့ပုဂ္ဂိုလ်တွေလည်းပဲအရှင်ကြာသွားဆုံးလည်းဆုံးမှာမဟုတ်ဘူးအဲဆုံးလိုက်ရင်လည်းသိမကောင်းဘူးပေါ့လေတော်တော်လေးကြံနေတယ်နောက်နောက်ပြောစရာတွေကြီးကြီးတာတွေကြားနေတယ်လေအဲဒီတော့သစ္စာတဗိဓာတရားတွေရှင်ရှင်ရှင်နဲ့နောက်အဖြစ်အဖြစ်အပျက်တွေကိုရှင်ရှင်ရှင်ဖြစ်တဲ့တွေလည်းနောက်နောက်မှပါလာတယ်အဲလိုရှိတော့သဘောတရားမျှပဲလို့ညာထဲမှာရှင်တယ်အဲဒီလိုရှင်ပြီးတော့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးနောက်ဆုံးကျတော့ဒီဖြစ်ဖြစ်တဲ့တရားတွေ အကုန်လုံးချုပ်ငင်းတဲ့နိဗ္ဗာန်တရားဆိုတာကိုတွေ့ရတာကိုရှုနေရှုနေတဲ့ခါလဲခေါင်းနဲ့ပိန်နဲ့ထိုင်နဲ့ပြီးတယ်၊ကိုယ်တယ်၊စတယ်၊မြင်တယ်၊ကြားတယ်စသည်မှာရင်းကနေကြက်ကနေဆိုတဲ့ခါလဲကျုံနာတဲ့ခါလဲမြင်နေတရားတယ်ပြေးဝင်ပြီးတော့သွားတယ်အဲ့ဒါအရိယမေဃဒုက္ခဖြစ်သွားတာမူလပုဗ္ဗာအရိယသုံးဝမေခင်မြတ်အရိယမေခင်ရောက်ဒီသွားစီရင်ဤမေခင်ပြေးဝင်နေပါတော့နိဗ္ဗာန်တရားကလည်းပြေးပြုတ်ကနေဆိုပြေးပြီးတော့ဝင်သွားတယ်လို့ပဲတခါလဲ အပြုလေးကတခါလဲပြုတ်ကနေဝင်ကျသွားတယ်တခါလဲအဲဒီပြုတ်ဝင်တာပြုတ်ဝင်နိဗ္ဗာန်တာတဲ့ဒီလိုရောက်ပြီးတော့သွားမှာအဲဒီလိုရောက်ပြီးတော့သွားမှာအာထုပ်ကနောက်ပြောစရာပြုစရာနည်းနည်းကြာနေလို့စမကုန်းတာသေးဘူးနောက်တစ်ခါသတင်းကြာမှာပြီးတာငနေတရားသိညာအောင်ကဲသံဃာကလေးတွေကနောက်တော့ဘုရားသံဃာကလေးတွေဆိုကြမရှိဘူးဆိုလိုက်အောင်ပါပဲနော်ဆိုလည်းကြည့်နေပါအောင်ဘုညာခဏခဏချပေးတာနဲ့မှတ်မိအောင်လို့ တော့မတရားနာပြီးဘာမှမမှီဘူးကြွတယ်မမှတ်မိရင်လည်းကုလို့တော့ဆိုတော့ဇလုံးတလေတော့မှတ်မိမှာပေါ့လေဘလုံးမှတ်မိသဘောတော့ဒါသားလည်းမှာပါပဲอืมဆက်ကဲဆိုတာဝိပါဒမှုသင်္ခါရုပြုမှုညာဖြစ်သည်ဝိပါဒမှုသင်္ခါရုပြုမှုညာဖြစ်သည် ဝိဝေဒနာအရမမကြားွယ်ရသည်ဝိဝေဒနာအရမမကြားွယ်ရသည်ခလင်ဓမ္မဘုဇင်ကသတ္တရဇံပါရီခလင်ဓမ္မဘုဇင်က တတ္တရဇံပါရိနိစ္စတတာတဘာကထောက်ပြကွဲလေသည်နိစ္စတတာတဘာကထောက်ပြကွဲလေသည်ဥပိ္ပခာကညီညစေသည်သက်လိုက်ခြင်းပယ်သွင်းတတ်သည် လေသဘောမျှချိန်ကြနေသည်နွားစုံကောင်းနှင်မောင်းသူပေသည်ဥပိ္ခာကမြညစေသည်တစ်ဖက်လိုက်ခြင်းပဲခွင့်တတ်သည်လေသဘောမျှချိန်ကြနေသည်နွားစုံကောင်းနှင်မောင်းသူပေသည် မူလပုဗ္ဗအရိယသုံးဝမဂ္ဂင်ညာဖြစ်ပွားစေလွန်ဤမဂ္ဂင်ဧဝံနိဗ္ဗာန်တာဤတတိပဌာန်သုံးသစ္စာလေးပါးဆိုင်ရာ ရားဒေသနာတို့ယူဇနာကမာသာဓမ္မသနာကုသကံစေနာတွေအစွမ်းအမှုတော်ရဲ့မြေဒါနနဲ့သစ္စာ၄ပါးတရားသိအောင်ဘာနာအာရုံနိုင်ရ၍ဝိပဿနာဉာဏ်စရရမယ်ဉာဏ်စင်းတဲ့ဆက်ကတည်းကဉာဏ်ဖြစ်သောဝိရဒသစ္စာနိဗ္ဗာန်ချမ်းသာမြတ်ကိုသင်များသာဆက်ရပြီးမြတ်မောပြနိုင်ရပါစေ။ဒီနေ့ကောင်းနေတဲ့နေ့တွေမှာပါ